သာသနာတော်တက်ကြရီ2560ပြည့်နှစ်ကောဇာတက်ကြရီ1388ခုနှစ်ကဆုံလပြည့်ကျော်14ရက်2016ခုနှစ်ဇွန်လ4ရက်စနေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ကလေးကောင်တီဆန်ဂေပရိယေစီတီး ဒေါက်တာမောင်မောင်ဒေါ်မေယုသမီးမတ်ချုပ်သဲမှောင်မိသားစုများဤဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤခொနရဲ့မဟာတတိပဋ္ဌာန်အချိန်ပြည့်ဝိပဿနာတရားစခန်းပွဲမှာဝင်ရောက်ပြီးတော့မဟာတတိပဋ္ဌာန်ဝိပဿနာတရားတို့ကိုရှုမှတ်ပွားများအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များနဲ့ တရားနာယူရန်ရောက်ရှိလာကြတဲ့တရားနာပိဋကများကိုဘုန်းကြီးဓမ္မဒါနတရားလှူပေးလူမှာကတော့တတိပဋ္ဌာန်ဂုံရီပြတရားတော်ဗတ်တရားတော်လေဒီတတိပဋ္ဌာနာသုတ်တံဒေသနာတော်ကြီးကိုမူရင်းထားပြီးတော့ယနေ့တတိပဋ္ဌာနာသုတ်တံတွေကနေပြီးတော့လူအပ်ရလူအပ်ရလေးတွေကိုဘုန်းကြီးတို့ထုတ်နှုတ်ပြီးတော့ တတိပဋ္ဌာန်ရဲ့ဂုံကြီးများကိုတင်ပြပြီးတော့သွားမှာဖြစ်ပါဒီတတိပဋ္ဌာန်သုတ်တံဒေသနာတော်ကြီးကိုဘုန်းကြီးတို့မြတ်စွာဘုရားလက်ထက်တော်ကစလို့ဘုရားရှင်ရဲ့တပိသသာဝကတွေနောက်မြတ်စွာဘုရားပြိဋိဘံဝန်ဆံတော်မူပြီးတဲ့နောက်ပိုင်းမှာ ရှင်မကတ္တပရှင်အာနန္ဒရှင်ဥပ္ပန္တိစတဲ့ မထေမြတ်များမှတဆင့်ရှင်မောဂလိဗုဒ္ဓဒေသမထေအဲ့ဒီမှာတဆင့်ကိုတိုင်းကိုဌာနသာသနာပြုစီလွတ်တဲ့အခါမှာဘုန်းကြီးတို့မြန်မာနိုင်ငံသုဏဘုံမီတထုံပြည်ကို ရှင်သောနာရှင်ဥတ္တရာတို့ယဟန္တာမထေရများကြွားရောက်တော်မူလာကြပြီးတော့မြတ်စွာဘုရားဟောကြားထားတဲ့ပိဋကတ်တော်များနဲ့အပမဒဆိုတဲ့ဒီတတိပဋ္ဌာန်တရားဒေသနာတော်များကိုဆက်လက်ပြီးတော့ဖြန့်ဝေဟောကြားလို့ အဲ့ဒီကကျင့်ကြံပွားများအထောက်ကြတဲ့ပုဂ္ဂိုလ်များတရားသူတွေရရှိသွားတဲ့ပုဂ္ဂိုလ်များဟာလေပင်မြောင်များစွာအဲ့ဒီတထုံကနေပြီးတော့ပကံ ရှင်အရဟံကနေပြီးတော့ဒီပိဋကတော်များနဲ့အပ္ပမဒဆိုတဲ့ဒီတတိပဋ္ဌာန်တရားတော်ကြီးကိုဆက်လက်ပြီးတော့သင်ဆောင်သွားအဲ့ဒီမှာလည်းပဲကျင့်ကြံပွားများအားထုတ်ကြလို့တရားပေါင်းမြောက်ကြတဲ့ပုဂ္ဂိုလ်တွေမြောင်များစွာ အဲ့ဒီမှာတဆင့်အစင်းစင့်ဒီမှာသာသနာတော်ကြီးကိုလက်ဆင့်ကမ်းပြီးတော့တည်ဆောင်သွားတဲ့အခါကလည်းကြတော့နောက်မြန်မာနိုင်ငံအထက်ပိုင်းဖြစ်တဲ့ရွှေဘိုတိလုံးဆရာတော်ဘုရားကြီးထံမှာဒီပိဋကတ်တော်များအပမဒဆိုတဲ့တတိပဋ္ဌာန်တရားတော်ကြီးရောက်သွားအဲဒီမှာဆရာတော်ဘုရားကြီးကိုတော်တိုင်ကျင့်ကြံပွားများအားထုတ်လို့ကိုယ်တိုင်ပေါင်းမြောက်ပြီးတဲ့အခါကလည်းကြတော့မှဒီတရားတွေဆက်လက်ပြီးတော့ဟောကြားပေးတယ်သို့တော် မြန်မာနိုင်ငံမှာဒီအပ္ပမဒဆိုတဲ့တတိပဋ္ဌာန်တရားကြီးတိမ်ကောပျောက်ဝယ်သွားလူနိဗ္ဗာန်နှစ်ပေါင်းထောင်ချီပြီးတော့ဖြစ်သွားခဲ့ပါတယ်။အဲဒီလိုဒီတတိပဋ္ဌာန်တရားကြီးတိမ်မျိုးပျောက်ွယ်သွားတော့မယ့်အချိန်မှာဘယ်ပုဂ္ဂိုလ်ဟာစပြီးတော့အဝူဆုံးစတင်ပြီးတော့ဖော်ထုတ်လာလဲဆိုတော့ဘုန်းကြီးတို့မင်းကွန်ဇေတဝန်ဆရာတော်ဘုရားကြီး ဒီဆရာတော်ဘုရားကြီးဟာတာမဏေဘဝယဟန်ဘဝယဟန်ငယ်ဘဝစာပေပရိယတ်ဒီတွေသင်ကြားလို့အဲ့ဒီမှာကြိုးကြိုးစားစားသင်ကြားပြီးတော့ဇာကြဘုန်းကြီးဘဝထိအောင်ရောက်စာပေတွေပို့ချပေးတဲ့ခါကလကြတော့စာသင်သားတန်ဃာတော်တွေရဲ့စာပေကို မကြိုးစားမှုတွေကိုသူကိုယ်တိုင်ပြင်ပန်းခံပြီးတော့ဇာဝပေါင်းများစွာချပေးပေမဲ့ကြိုးစားမှုကို အားမရတဲ့ခါကလကြတော့ပရိယတ်ဘက်မှာစိတ်အားလျော့သွားတယ် အဲဒီမှာတစ်ချိန်လုံးကဇာပေတွေသင်ကြားဖို့သင်ကြားပြီးတော့နေတဲ့အချိန်ဇာပေတွေလိလလိုက်စားနေတဲ့အချိန်မှာကြိုးကြိုးဆန်းဆန်းလိလလိုက်စားနေတဲ့အချိန်မှာမင်းကွန်းတော်ရဆရာတော်ဘုရားကြီးကဦးဇင်းစာတွေသိကြိုးစားနေပါလားဘာအတွက်ဒီလောက်ကြိုးစားနေတာလဲလို့အဲ့ဒီမင်းကွန်းတော်ရဆရာတော်ဘုရားကြီးက မေးတဲ့အခါကလည်းကြတော့တပည့်တော်နိဗ္ဗာန်လိုချင်လို့ပါဗျာဘာလိုချင်လို့တဲ့လဲ တပည့်တော်နိဗ္ဗာန်လိုချင်လို့ပါဗျာလို့အဲ့ဒီလိုမင်းကုန်းစီတဝန်လောင်းလျာဖြစ်တဲ့ဒီယဟန်ငယ်လေးကလျှောက်တော့နိဗ္ဗာန်လိုချင်တာများကွယ်တဲ့ဘူတံဘူတာတော်ပတ္တတိဆိုရင်နိဗ္ဗာန်ရပါတယ်တဲ့ဘူတံဘူတာတော်ပတ္တတိတဲ့ဆိုစမ်းမှာနောက်တစ်ခေါက် ဘူတံဖြစ်နေတာကိုဘူတံတော့ဖြစ်နေတဲ့အတိုင်းပတ္တတိရှုတဲ့ဗျာဘူတံဖြစ်နေတာကိုဘူတံတော့ပတ္တတိရှုဆိုတော့အဲ့ဒီဘူတံဘူတံတော့ပတ္တတိနဲ့ပဲမင်းနိဗ္ဗာန်ရနိုင်ပါ रे ကွာလို့ဆရာတော်ဘုရားကြီးအမိရှိတယ်ဖြစ်နေတာကိုဖြစ်နေတဲ့အတိုင်းရှုနေရင်မင်းနိဗ္ဗာန်ရနိုင်ပါ रे တဲ့လွယ်လွယ်လေးပဲဆရာတော်ဘုရားကြီးအမိရှိလိုက်တယ်အဲ့ဒီအချိန်မှာ ဒီတရားဘက်ကိုလည်းစိတ်မဝင်စားသေးဘူးစာပေဘက်ပဲစိတ်ဝင်စားတော့အခုစာကြဘုန်းကြီးဖြစ်တဲ့အခါကျတော့မှစာပေဘက်ကိုစိတ်ကအယော့ရဲသွားကြိုးစားမှုနည်းကြတဲ့တပည့်တွေကိုကြည့်ပြီးတော့စာပေပို့ချရမှာကိုဝန်လေးလာအဲ့ဒီကြတော့ငါတရားဘက်ပဲကိုယ့်အတွက်ကိုလှုပ်တော့မယ်ဆိုပြီးတော့အဲ့ဒီမှာမင်းကွန်းစီတို့ဆရာတော်ဘုရားကြီးထံမှာနိခံတယ်အဲမင်းကွန်းတောရဆရာတော်ဘုရားကြီးထံမှာနိခံတယ် ဒီမင်းကိုတောရဆရာတော်ဘုရားကြီးဆိုတာလည်းပဲဟိုးတစ်ချိန်ကတီးလုံးဆရာတော်ဘုရားကြီးရဲ့တပည့်ကျောင်းသားကိုရင်သားမဏိဘဝလေးတွေကဆရာတော်ဘုရားကြီးထံမှာချင်းကပ်နေတာဆိုတော့အဲ့ဒီဆရာတော်ဘုရားကြီးရဲ့ဒီသတိပဋ္ဌာန်ရှုမှတ်ဤအတိုင်းပဲကိုယ်တိုင်လည်းကျင့်ကြံပွားများအားထုတ်ပြီးတော့လာလာသမျှယဟန်ရှင်လူများကိုလည်းပဲတရားများညွှန်ကြားပြသနေတဲ့ဆရာတော်ကြီးဖြစ်တော့ဒီမင်းကုန်းဆရာတော်လောင်းလျာဖြစ်တဲ့ဆရာတော်ဥနာရရ မင်းကုန်းတော်ရဆရာတော်ဘုရားကြီးဓမ္မချင်းကပ်ပြီးတော့တရားတွေအာထုပုံအာထုနည်းတွေကိုနာကြားပြီးတော့တရားတွေကိုပြင်းပြင်းထန်ထန်ကြိုးစားအာထုတယ်တယောက်နေကြောင်းလေးတပန်းနေကြောင်းလေးနဲ့သင်္ကန်းကြောင်းလေးနဲ့နေလိုက်တာ၄၅၆နှစ်တထဆွမ်းလေးခံစားပြီးတော့တရားကိုပဲပြင်းပြင်းထန်ထန်ကြိုးစားအားထုတ်တယ်တဲ့အဲ့ဒီကြိုးစားအားထုတ်တဲ့ခံမှလည်းပဲဒီတတိပဋ္ဌာန်ရှုမှတ်နည်းအတိုင်းပဲအချင်းချံပွားများအားထုတ်တယ် ထိုင်တဲ့ဣရိယာပုရက်တဲ့ဣရိယာပုသွားတဲ့ဣရိယာပုလျှောင်းတဲ့ဣရိယာပုဘယ်ဣရိယာပုမှမလွတ်အောင်တတိဥစည်းတဲ့စိတ်နဲ့ဘူတံဘူတတောပတ္တိဆိုတဲ့အတိုင်းပေါ်ရပေါ်ရကိုပဲထင်ရှားပေါ်ရလာလေးပေါ်လာတာလေးကိုပဲရှုအဲလိုကိုပြင်းပြင်းထန်ထန်ရှုလို့ကိုယ်တိုင်တရားတွေပေါက်မြောက်တဲ့အခါကြတော့မှဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာ မိမိရဲ့ဇာတိရရွာမိဘများဆွေမျိုးသားချင်းများကိုကျေးဇူးဆက်မယ်မြတ်စွာဘုရားဟာကိုယ်တိုင်တပ်ပင်ညုတရွှေဉဏ်တော်ကြီးရအလို့တရားတွေပေါင်းမြောက်သွားတဲ့အခါကျတော့မိဘနှစ်ပါးကိုတရားနဲ့ကျေးဇူးမဆက်ဘူးလားသူတော်ရဏဗာကမီတော်သူတော်ရဏမင်းကြီးကို တခါလဲနန်းပလင်ပေါ်မှာပဲတရားထုရသွားအောင်ကျေးဇူးဆက်ခဲ့တယ်မေတော်မိနတ်သားကိုလည်းပဲနတ်ပြည်မှာတက်ပြီးတော့တရားတွေဟောတရားတွေပြပြီးကျေးဇူးဆက်ခဲ့တယ် ကိုယ်တိုင်တွေ့ကိုယ်တိုင်သိတဲ့တရားနဲ့မိဘကျေးဇူးကိုဆက်တယ်။အဲတော့ဩငါလည်းပဲကိုယ်တိုင်တွေ့ကိုယ်တိုင်သိတဲ့တရားနဲ့မိဘကျေးဇူးဆက်အောင်မှာပဲဆိုပြီးတော့ရရွာပြန်သွားပြီးတရားတွေဟောပြတရားတွေဟောပြောပြတတ်တဲ့အခါကျတော့ဘယ်ပုဂ္ဂိုလ်မှဒီတရားကိုစိတ်မဝင်စားကြဘူးတရားလည်းစိတ်မဝင်စားဘူးနာကြားမှုလည်းစိတ်မဝင်စားဘူး တရားနဲ့တွေ့တဲ့ပုဂ္ဂိုလ်တိုင်းကိုဒီတရားတွေဟောတယ်ဒါမြတ်စွာဘုရားဟောတဲ့တရားမြတ်စွာဘုရားသတိပဋ္ဌာန်သုတ်တန်ကြီးမှာအတိလင်းဟောကြားထားတယ်ဆိုပြီးတော့ဟောကြားယဟန်တန်ဃာတော်များကလည်းစိတ်မဝင်စားဘူးတရားဓမ္မများကလည်းစိတ်မဝင်စားဆိုတော့နောက်ဆုံးဆွေမျိုးသားချင်းများကစပြီးတော့စိတ်မဝင်စားအဲ့ဒီအချိန်မှာအတူနေเจ้าနေပဲတငယ်ချင်းဖြစ်တဲ့တရားတူကနေပြီးတော့ရှင်ဖျားဘာလို့သူတော်ဘာစိတ်မဝင်စားတဲ့တရားတွေ သူတစ်ပါးမဟောတဲ့တရားတွေဘာလို့ဟောနေရတာလဲစဉ်းစားကြည့်နော်အဲ့ဒီခေတ်အဲ့ဒီအခါကဝိပဿနာတရားဟောတဲ့ပုဂ္ဂိုလ်ဟောတဲ့ယဟန်တန်ခါဆိုတာအင်မတန်ရှားတဲ့ခေတ်ဒါနာကြောင့်သီလကြောင့်ဒါလောက်ပဲဟောတာဒါနာကြောင့်သီလကြောင့်သမထကြောင့်ဒါလောက်ပဲဟောတာဆိုတော့ဝိပဿနာဟောတဲ့ပုဂ္ဂိုလ်ဆိုတာလေဒီဆရာတော်ဘုရားကြီးတို့လောက်ရှိတာအဲလိုဆိုတော့ဟောပြောတဲ့ပုဂ္ဂိုလ်မရှိတော့လူတွေကဒါရင်ဒီတရားတွေအထုပ်ပုံအထုပ်နည်းတရားတွေမနာဘူးဘူး ကျင့်ကြံအထောက်အမဲ့တရားတွေမနာဘူးတော့စိတ်မဝင်စားကြဘုန်းကြီးတွေကယဟန်တန်ဃာတွေကလည်းစိတ်မဝင်စားအဲ့ဒီမှာတက္ကနေပြီးတော့ဘသူမှသဘောမကျတဲ့မကြိုက်တဲ့ဘသူမှမဟောတဲ့တရားတွေဥစဉ်ဘာလို့ဟောနေရတာလဲမိတယ်အဲ့ဒီမှာဒီဥနာရတာကနေပြီးတော့သူများမဟောတဲ့တရားကိုဟောတော့မင်းတို့ မနာဘူးတဲ့တရားနာရတာပေါ့ကွာတဲ့ တေချာနားတော့နော် သူများမဟောတဲ့တရားကိုဟောတော့ပါတယ်လေအေးမနာဘူးတဲ့တရားကိုနာရတယ်တဲ့အဲ့ဒီမနာဘူးတဲ့တရားကိုနာပြီးတော့မင်းတိတဲ့အတိုင်းကြင့်ကြံပွားများအားထုတ်ရင်တဲ့သူများမရသေးတဲ့တရားမင်းရမှာပေါ့ကွာတဲ့ကဲသူများမဟောတဲ့တရားဟောရင်မနာဘူးတဲ့တရားနာရတယ် မနာရဘူးတဲ့တရားတွေကိုဟောတဲ့အခါကျတော့အဲ့ဒီတရားတော်အတိုင်းလိုက်နာကျင့်သုံးရင် သူများမရသေးတဲ့တရားဘာဖြစ်မှာလဲရရှိမယ်အဲ့ဒီမှာဒီဆရာတော်ကပြောပြတယ်ဒါပေမဲ့လို့စိတ်မဝင်စားကြတဲ့အခါကျတော့အဲ့ဒီမင်းကုန်းစီတော်ဆရာတော်ဘုရားကကဲအများတော်စိတ်မဝင်စားဘူးအောက်ပြေအောက်ရသွားမှပဲဆိုပြီးတော့အဲ့ဒီအောက်ပြေအောက်ရကြွမျိုးလှတို့ဘာတို့အဲ့ဒီပဲစီပေါ့ကြွပြီးတော့တရားတွေဟောဒီလိုပဲ ယဟန်တန်ဃာတွေကလည်းလက်မခံဘူးဒကာဒကမများကလည်းလက်မခံဘူးအဲ့ဒီလိုလက်မခံကြပြီမဲ့လူလည်းပဲဇွဲကောင်းကောင်းနဲ့ဒီဆရာတော်ကြီးကဟောတာအဲ့ဒီမှာဒကာတူကဒီမို့ဟိုဆရာတော်ဘုရားကြီးရဲ့လေဒီဆရာတော်ဘုရားကြီးတို့တရားဒီပါလေးလေ့လာဘူးတဲ့ဒကာကြီးတယောက်ကကဲငါတော့တေချာနာကြကြည့်အောင်မယ်ဒီဆရာတော်ဟောတဲ့အတိုင်းကျင့်သုံးအားထုတ်ကြည့်အောင်မယ်ဆိုပြီးတော့အားထုတ်တာစမ်းပြီးတော့အားထုတ်တယ်ဆရာတော်ဘုရားက အဲ့ဒီမှမြင်ရင်မြင်တယ်မှကြားကြားတယ်မှသွားသွားတယ်မှထိုင်ထိုင်တယ်မှအိတ်အိတ်တယ်မှစသည်ဖြင့်အဲ့ဒီမှတတိကံပြီးတော့မပြတ်တမ်းရှုမှတ်ခိုင်းတယ်ဟိုတုန်းကမိမိတည်ဘူးတဲ့ကမ္မထံကထိုင်ပြီးတော့ပဲဝင်လေထွက်လေလေးပဲဒါပဲရှုတယ်အခုဒီဆရာတော်ဘုရားကျတော့ဝင်လေထွက်လေကစပြီးတော့ပေါ်ခိုက်ပေါ်ခိုက်အာယုန်တိုင်းကိုခုနကစောစောကပြောတယ်ဘူတံဘူတာတောပတ္တိဖြစ်ပေါ်လာတဲ့ဖြစ်ပေါ်လာတဲ့အာယုန်တိုင်းကိုမလွတ်အောင်ရှုခိုင်းတာ အဲလိုမလွတ်အောင်ရှုခိုင်းတဲ့အခါကျတော့အထူးကြောင့်ကြစိုက်ပြီးရှုမှတ်အားထုတ်တဲ့အခါတတိတမာရီတွေမြန်မြန်ကြီးရလာအဲဒီလိုတတိတမာရီတွေမြန်မြန်ကြီးရပြီးတော့တကယ့်ကိုတဘာဝအစစ်အမှန်လေးတွေကို ရှုမှတ်နိုင်သွားတယ်သဘောလေးတွေကိုသိလာတယ်ထိုင်ပြီးရှုမှတ်တဲ့အခါမှာလည်းသဘောလေးတွေမြင်လာတယ်ရက်ရှုမှတ်တဲ့အခါမှာလည်းသဘောတွေတွေ့လာတယ်ဈဉ္ညာလျှောက်ရှုမှတ်တဲ့အခါမှာလည်းသဘောလေးတွေတွေ့လာတယ်အဲဒီလိုသဘောတွေတွေ့တွေ့တွေ့တွေ့လာတဲ့အခါကလည်းကြတော့မဟာဟုတ်ပြီဟာတကယ်ငါတရားစစ်တရားမှန်နေငါတွေ့နေပြီပဲဆိုပြီးတော့ အဲ့ဒီကနေပြီးတော့ဒီတကာကြီးကနေပြီးတော့သူ့ရဲ့ဓမ္မမိတ်ဆွေတွေလာဟိအထုတ်လေတကယ်တရားအစစ်မှတွေ့ပြအဲ့ဒီကနေပြီးတော့ဆွေမျိုးသားချင်းတွေအဲ့ဒီလိုနဲ့တဖြည်းဖြည်းကျေပြန့်သွားလိုက်တာယဟန်ရှင်လူတွေဒီဆရာတော်ဘုရားကြီးရဲ့တရားတွေကိုနာကြားပြီးကျင့်သုံးအထုတ်လာခဲ့သို့တော့တချို့တချို့နေရာတွေရောက်တဲ့အခါကလည်းကြတော့ဒီဆရာတော်ဘုရားကြီးရဲ့တရားပွဲဒီလိုတရားစခန်းပွဲမှာခဲနဲ့ပေါက်ခံရတယ်ပလင်းနေနဲ့ထုခံရတယ် နောက်ပြီးတော့ဒီဈေးရောက်တဲ့ပုဂ္ဂိုလ်တွေကလည်းပဲငားရောက်တဲ့ပုဂ္ဂိုလ်တွေငစိမ့်တယ်တွေကလည်းပဲငားကိုကင်တော့ကင်တယ်ထူတော့ထူတယ်စသည်ဖြင့်ပေါ့လေပြက်ချော်ချော်နဲ့အဲ့ဒီမှာတရားတွေကိုဝေဖန်တိကပြုကြဒါပေမဲ့ဒီဆရာတော်ကြီးကဇွဲကောင်းကောင်းဝင်ခဲနဲ့လာပုတ်တာလည်းပဲတရားပလင်ကမထအောင်ပလင်းနဲ့ထုလည်းတရားပလင်ကမထအောင်ဒီတိုင်းပဲဆက်ဟောတာပဲအဲ့ဒီကနေပြီးတော့တခါလေတဖြည်းဖြည်းအောင်မြင်လာလိုက်တာ ရဟန်းရှင်လူတွေများလာတဲ့အခါကာလကြတော့တထုံမြို့မှာတပည့်ဆရာတော်တူကနေပြီးတော့မတို့ဆရာတော်ကြီးမှလည်းကျောင်းပိုင်ကျောင်းလည်းမရှိဘူးအဲတော့တထုံမြို့မှာကျောင်းတီထောင်မယ်ဆိုပြီးကျောင်းတီထောင်ပြီးတော့ဆရာတော်ကြီးပြင့်ပြီးလှူဒန်းတယ်အဲလိုလှူဒန်းတဲ့အခါမှာဆရာတော်ကြီးကစဉ်းစားတယ်မတို့မြန်မာနိုင်ငံကိုသာသနာရောက်တာတထုံမြို့ကစတာဘယ်ကစတာလဲ ငရုနိုင်ငံကိုသာသနာစရောက်လာတာတထုံကစလာခဲ့တာဒီကနေပြီးတော့သာသနာပြုလိုက်တာအခုခြေခြေပြက်ပြက်ဖြစ်လာငါဒီတထုံကနေပြီးတော့ဒီပฏิပတ်တိသာသနာတတိပဋ္ဌာန်သာသနာကိုငါပြုမယ်ဆိုပြီးတော့ကြောင်းလက်ခံပြီးတော့ပြအဲဒီကနေတရားတွေပြလိုက်တာဒီဆရာတော်ဘုရားကြီးထံမှာယဟန်ရှင်လူတွေလာပြီးအားထုတ်ကြတဲ့ပုဂ္ဂိုလ်တွေထဲမှာမြန်မာနိုင်ငံမှာအထင်ရှားဆုံးပုဂ္ဂိုလ်တွေမြောက်များစွာတွေကအထင်ရှားဆုံးပုဂ္ဂိုလ်နှစ်ဦးကိုပြောပါဆိုရင် တောင်ပုလူဆရာတော်နဲ့မဟာစီဆရာတော်ဒါစီမင်းကုန်းဇေတုံဆရာတော်ဘုရားကြီးရဲ့တပည့်များဖြစ်ပါဒီမင်းကုန်းဇေတုံဆရာတော်ဘုရားကြီးထံမှာနိခံပြီးတော့ဒီတိပ္ပံကျင့်စဉ်အတိုင်းကျင့်ကြတာဖြစ်ပါဘုန်းကြီးတို့ကျေးဇူးတော်ရှင်မဟာစီဆရာတော်ဘုရားကြီးဟာဆိုရင်လည်းပဲအဲ့ဒီအချိန်ကမော်လမြိုင်တောင်ဝိုင်းကလေးတိုက်ကြောင်းမှာတရင်သုံးနေတာဖြစ်ပါတယ်အဲ့ဒီမောင်မော်လမြိုင်တောင်ဝိုင်းကလေးတိုက်ကြောင်းမှာတရင်သုံးပြီးတော့ တန်ဝေကညာနေဖြည့်ပြီးတော့တရားအားထုတ်မယ်တောထွက်မယ်ဆိုပြီးတော့အဲ့ဒီမှာတပိတ်တစ်လုံးသင်္ကန်းသုံးတယ်နဲ့ထွက်လာတာသို့တော့တပါးနဲ့မဟုတ်ပါဘူးအဲ့ဒီချိန်တုန်းကနှစ်ပါးသုံးပါးတင်ပါဒါပေမဲ့မိဘဆွေမျိုးတွေကခွင့်မပြုလို့တခြားပုဂ္ဂိုလ်တွေကြံရစ်တယ်မာစီဆရာတော်ဘုရားကြီးနဲ့နောက်တပါးထွက်လာအဲ့ဒီတပါးကလည်းနောက်ထပ်သူ့ဆွေမျိုးသားချင်းများကလိုက်ပြီးတော့ခေါ်တာနဲ့ပဲပါသွားတဲ့အခါဆရာတော်မာစီဆရာတော်ဘုရားကြီးတပါးလည်းပဲအဲ့ဒီမှာတထုံတောင်တန်းနေ န်းကြီးတို့ကြိုက်သေးတောင်တန်းနေရာမာစီဆရာတော်ဘုရားကြီးရဲ့ခြေရာတော်ကြီးထက်နေတဲ့နေရာတွေပါဘယ်နေရာမှာကမ္မထန်တရားပေးတဲ့ပုဂ္ဂိုလ်ရှိတယ်လဲသွားပြီးတပည့်ခံတယ်အဲဘယ်နေရာမှာတော့တရားပြနေတယ်သွားပြီးတပည့်ခံပြီးတရားနီလန်းယူတယ်အဲဒီမှာတွေ့တဲ့ရွာတွေရွာတွေကရွာစဉ်တွေကတုတ်တန်တွေမှာဆိုရင်လည်းပဲမာစီဆရာတော်ဘုရားကြီးဟာတုတ်တန်တူတင်ဆောက်တည်ပြီးတော့ခရီးစဉ်ကိုတရားခရီးစဉ်ကိုလက်ပတ်ပြီးရှာခဲ့တာ။ အဲ့ဒီမှာတထုံရောက်တဲ့အခါကာလကြတော့မင်းကုန်းစီတုံဆရာတော်ဘုရားကြီးရဲ့တည်င်းကိုကြားရတဲ့အခါကြတော့ဆရာတော်ဘုရားကြီးပြတ်တာနေတဲ့တရားဟာတတိပဋ္ဌာန်တရားဆိုတော့တတိပဋ္ဌာန်သုတ်တန်တရားဆိုတာမာစီဆရာတော်ဘုရားကြီးကဒါတွေလေ့လာထားတာနှစ်ပေါင်းများနေပြီ။အဲ့လိုလေ့လာထားတာဆိုတော့ဘုရင်မြတ်စွာဘုရားဟောတဲ့တရားတော်ပဲ။သွားပြီးတော့အာထုတ်မယ်ဆိုပြီးတော့အဲ့ဒီဆရာတော်ဘုရားကြီးထံမှာသွားပြီးတော့တရားတွေအာထုတ်လေးလတိုင်တိုင်အာထုတ်ခဲ့တယ်။ ဘယ်နှလားအားထုတ်ခဲ့တယ်မာစီဆရာတော်ဘုရားကြီးတောထွက်တဲ့အချိန်တုန်းကဆရာတော်ဘုရားကြီးရဲ့တက်တော်ရွယ်တော်ဟာ28နှစ်ပဲရှိသေးတယ်ဘယ်လောက်လဲ28နှစ်ပါဗျာမြတ်စွာဘုရားအလောင်းတော်သိတ္တတမင်းသားတောထွက်တာဘယ်နှနှစ်မှတောထွက်တာလဲ29ဆိုတော့ကဲဘုရားအလောင်းတော်တဲ့တောင်တစ်နှစ်ငယ်နေသေးတယ်28နှစ်ဆိုတဲ့အရွယ်လေးဟာစဉ်းစားကြည့်အင်မတန်ငယ်ငယ်ငယ်ရွယ်တဲ့အချိန်လေးပဲ။ ဒီချိန်မှာမာစီဆရာတော်ဘုရားကြီးကတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တွတ်ထွက်ပြီးတော့တရားရှာပြီးတော့တရားတွေအားထုတ်ခဲ့အဲ့ဒီလိုပြင်းပြင်းထန်ထန်တရားတွေကြိုးစားအားထုတ်ပြီးတော့နေတဲ့အချိန်မှာပဲတောင်ဝမ်းကလေးတိုက်ချောင်းမှာရှိတဲ့ဗာကြီးဖြစ်တဲ့ဆရာဘုန်းကြီးမကျမ်းမှလို့လိုက်ရှာရှာရင်းနဲ့တွေ့သွားတဲ့အခါပြန်ပင့်သွားဗာကြီးဘုန်းကြီးရဲ့ဇာပနာချအဲ့ဒီမှာကျောင်းတိုင်ဆရာတော်ဖြစ်အဲ့ဒီမှာတန်ဃာတော်တွေကိုစာပေပို့ချရင်းကနေပြီးတော့နေ့နေ့မှာပရိယနေ့မှာပရိယစာပေပို့ချပြီး ညမှာပฏิပန်ဆိုပြီးညပိုင်းအချိန်မှာအဲ့ဒီမော်လမြိုင်တောင်ဝိုင်းကလေးတိုက်ကြောင်းရဲ့တောင်တောင်ကျူတောင်ရဲ့ရှူကြားထဲမှာမာစီဆရာတော်ဘုရားကြီးဟာအမြဲတမ်းအဲ့ဒီမှာသွားပြီးတရားထုတ်တယ်။အဲ့လိုတရားအားထုတ်တဲ့အတွက်ကြောင့်မို့အဲ့ဒီနေရာလေးကိုနောက်သိတဲ့အခါကျောင်းတကာတွေကတပားကျောင်းလေးဆောက်တယ်ကမ္မထန်ကျောင်းလေးဆောက်ပြီးတော့ထားပြီးတယ်။အဲ့ဒီမှာဆရာတော်ဘုရားကြီးကမ္မထန်တရားတွေအားထုတ်ပြီးတော့ပေါင်းမြောက်တော်မူခဲ့တယ်။ နောက်ဆုံးတန်းပြည်ပြည့်မှာဘုံကြလို့အဲ့ဒီနေရာမှာကမ္မထမ်းကြောင့်လေးလည်းပျက်စီးသွားတယ်အခုတော့မာစီဆရာတော်ဘုရားကြီးတရားတွေကိုပေါ့ပေါ့မြောက်မြောက်အားထုတ်ခဲ့တဲ့နေရာလေးကိုကြောက်တန်ရင်ဖြစ်နေမှတ်တမ်းလေးတင်ထားတာကိုတွေ့ရပါအဲ့ဒီလိုဒီတတိပဋ္ဌာန်တရားကိုစတင်ပြီးတော့တကယ်တမ်းပရိသတ်တွေမကြားဘူးမနာဘူးတဲ့ဒီတတိပဋ္ဌာန်သုတ်တန်တရားကြီးကိုပထမဦးဆုံးစတင်ပြီးတော့ဖော်ထုတ်ဟောပြောလာခဲ့တဲ့ ဆရာတော်ဘုရားဟာမင်းကုန်းဇေတဝန်ဆရာတော်ဖြစ်ပါလေမင်းကုန်းဇေတဝန်ဆရာတော်ဘုရားကြီးဟာအခုလွန်ခဲ့တဲ့နှစ်နှစ်လောက်ကဒီတတိပဋ္ဌာန်တရားတွေဟောပြောပြသလာခဲ့တဲ့နှစ်ပေါင်းတရားဆိုပြီးတော့အဲ့ဒီမှာ ရာပြည့်ပွဲကြီးကျင်းပသွားပါတယ်ဘုန်းကြီးများလည်းသွားပြီးတော့တရားနဲ့ပူဇော်ခဲ့ပါတယ်အဲ့ဒီမှာအဲ့ဒီမင်းကုန်းဇေတဝန်ကျောင်းတိုက်ကြီးတဲ့ကိုဘုန်းကြီးကိုယ်တိုင်တလသွားပြီးတော့တရားနဲ့ပူဇော်ပါတယ် ဘုန်းကြီးရဲ့ရင်ထဲမှာဩဘုန်းကြီးတို့ယဟန္တာနဲ့ပုဂ္ဂိုလ်တူများဆိုတဲ့စာအုပ်များယဟန္တာနဲ့ယဟန်တူများဆိုတဲ့စာအုပ်များဒါတွေကိုလေ့လာကြည့်ပါအဲလိုလေ့လာကြည့်တဲ့အခါကလည်းမှဒီမင်းကွန်းစီတုံဆရာတော်ဘုရားကြီးရဲ့အကြောင်းတိုက်ဟာဘုန်းကြီးတို့ရဲ့လက်ထက်မှာအားလုံးကအများအသိမှတ်ပြုပြီးတော့ တောင်ပုလူဆရာတော်ကြီးကိုလည်းအားလုံးကယဟန္တာမာစီဆရာတော်ဘုရားကြီးကိုလည်းအားလုံးကယဟန္တာဘုရားဘာသာဝင်ဖြစ်တဲ့ပုဂ္ဂိုလ်တွေကယဟန္တာလို့ဒီလိုပဲကိုယ်ွယ်စိတ်ကကြတယ်အဲ့ဒီနေရာဟာမင်းကုန်းဇေတဝန်ကျောင်းတိုက်နေရာဟာယဟန္တာသုံးပါးပေါ်ထွန်းတဲ့နေရာပဲလို့ဘုန်းကြီးကအဲ့လိုပဲစိတ်ထဲမှာအာယုံပြုပြီးတော့အဲ့ဒီနေရာကိုသွားပြီးတော့ဒီဆရာတော်များကိုပူဇော်တဲ့နေရာအဖြစ်သွားအားထုတ်မယ်ဆိုပြီးတော့နေ့စဉ် မင်းကုန်းစေတုံဆရာတော်ဘုရားကြီးတရင်သုံးတော်မူခဲ့တဲ့ကြောင်းဟောင်းလေးကတ်ကြောင်းလေးကံမိုးကတ်ကာကြောင်းလေးပေါ်မှာဘုန်းကြီးနေ့စဉ်တနေ့ကိုတစ်ချိန်ဘုန်းကြီးအဲ့ဒီမှာတရားနဲ့ပူဇော်တယ်အကြောင်းပေါ်မှာသွားပြီးတော့ကျေးဇူးရှင်မာစီဆရာတော်ဘုရားကြီးတရင်သုံးပြီးတော့အားထုတ်ခဲ့တဲ့ကြောင်းအဲ့ဒီကြောင်းကတော့တန်းပြည်ပြက်မှာဘုံတန်ထိတဲ့အတွက်ကြောင့်ပျက်စီးသွားတယ်ပျက်စီးသွားတာကိုမာစီဆရာတော်ဘုရားကြီးကိုတော်တိုင်ဒီနေရာပဲဆိုတာလေးကိုပြောခဲ့လို့ ဗုဒ္ဓသာသနာနှုတ်ကအဖွဲ့ချုပ်ကနေသွားပြီးတော့တိုက်ကြောင်းကြီးဆောက်လို့လူပါတယ်အဲ့ဒီတိုက်ကြောင်းပေါ်မှာဒုတိယဇေတုံမင်းကုန်းဇေတုံဆရာတော်ဘုရားကြီးတရင်သုံးပါတယ်အဲ့ဒီမှာဘုန်းကြီးကကျောင်းပေါ်မှာ မတက်ဘူးလေကဖနက်ချွတ်မှာသွားပြီးတော့ဆရာတော်ဘုရားကြီးအနာယူနေတဲ့အချိန်မှာသွားပြီးတော့ဘုန်းကြီးကတနာကြီးမာစီဆရာတော်ဘုရားကြီးကိုပူဇော်တဲ့နေရာဖြင့်အဲ့ဒီဆရာတော်ဘုရားကြီးအာထုတ်တော်မူခဲ့တဲ့နေရာကိုပฏิပတ်တိတွေပေါ့မြောက်အောင်အာထုတ်ခဲ့တဲ့နေရာကိုသွားပြီးတော့တရားနဲ့ပူဇော်တယ် နောက်ပြီးတော့တောင်ကုန်းလေးပေါ်မှာတောင်ပုလူဆရာတော်ဘုရားကြီးအထုတ်ခဲ့တဲ့ဇင်းကြံကြောင်းဆိုတာလေးရှိတယ်။ကျောင်းလေးမပြည့်စည်ဘူး။အဲဒီမှာဇင်းကြံကြောင်းဆိုတာလေးရှိတဲ့အတွက်ကြောင့်အဲဒီဇင်းကြံကြောင်းမှာတောင်ပုလူဆရာတော်ဘုရားကြီးကိုပူဇော်တဲ့အနေအချင်းအဲဒီမှာသွားပြီးတော့တနေ့တနာရီအဲဒီတော့ဆရာတော်ဘုရားများကိုပူဇော်တဲ့အနေအချင်းတနေ့တနေ့ကိုတနာရီတနာရီအဲဒီမှာသွားပြီးတော့ပူဇော်တယ်။ကြံတဲ့အချိန်မှာတော့မိမိအထုတ်ရမယ့်နေရာလေးကိုပဲအထုတ်တယ် အဲ့ဒီလိုလေတရားနဲ့ပူဇော်ခဲ့ပါတယ်ဒါကြောင့်ဒီတတိပဋ္ဌာန်ဟာမြတ်စွာဘုရားလက်ထက်တော်ကစပြီးတော့ဘုန်းကြီးတို့အခုမင်းကုန်းဇေတဝန်ဆရာတော်ဘုရားကြီးလက်ထက်တော်အဲ့ဒီမှာလည်းပဲပထမဦးဆုံးစပြီးတော့ပေါ်ထုတ်ပြီးဟောပြောတာဖြစ်တဲ့အတွက်အခက်ခဲပေါင်းများစွာအားလုံးကလက်မခံဘဲနဲ့ဆန့်ကျင်လာခဲ့တဲ့ဒီတရားတွေကိုရဲရဲဝံ့ဝံ့ပေါ်ထုတ်တော်မူခဲ့တဲ့မင်းကုန်းဇေတဝန်ဆရာတော်ဘုရားကြီးအဲ့ဒီကနေပြီးတော့ဘုန်းကြီးတို့တောင်ပုလူဆရာတော်ဘုရားထံနောက်ပြီးတော့မာစီဆရာတော်ဘုရားထံရောက် မာသီဆရာတော်ဘုရားကြီးဟာလည်းပဲဒီမင်းကုန်းစီတုံဆရာတော်ဘုရားကြီးဟာသူ့ရဲ့မိဘဆွေမျိုးများကိုကျေးဇူးဆက်တယ်လို့မိမိလည်းပဲကိုယ်တိုင်ပေါင်းမြောက်အောင်အားထုတ်ခဲ့တဲ့တရားနဲ့ပြန်ပြီးတော့မိမိရဲ့ဇာတိရရွာပြန်ပြီးတော့မိဘဆရာသမားများကိုကျေးဇူးဆက်မယ်ဆိုပြီးတော့1300ပြည့်မှာစိတ်ခွန်ရွာကို ပြန်ပြီးတော့ဆရာတော်ဘုရားကြီးတရားစပြီးပြပါလေတထောင်နဲ့ဘလောက်လဲယခု1380နဲ့ဘလောက်လဲ1300 ကဲဒီလိုဆိုတော့ဘယ်နှစ်ရှိသွားပြီလဲ80နှစ်ရှင်းနှစ်ရှိသွားပြီအဲတော့ယေရှုရှင်မာစီဆရာတော်ဘုရားကြီးဒီတိပဌာဏသုတ်တန်ကြီးကိုစတင်ပြသတော်မူတဲ့85နှစ်စင်ရူဆိုပြီးတော့ကျင်းပတဲ့အတွက်ကြောင့်ဘုန်းကြီးများသွားပြီးတော့အဲ့ဒီမှာတရားနဲ့လေပူဇော်ခဲ့ပါလေဒါကြောင့်အဲ့ဒီမှာဆရာတော်ဘုရားကြီးတရားစပြီးတော့ပြသစဉ်အချိန်မှာမာစီဆရာတော်ဘုရားကြီးစပြီးတရားပြသတယ်တိပဌာန်တရားတွေပြသတဲ့အချိန်မှာ စိုးစိုးကဒီဇေတုံဆရာတော်ဘုရားကြီးလက်မခံတယ်လို့ပဲမာစီဆရာတော်ဘုရားကြီးကိုလည်းပဲရရွာမှာရှိတဲ့တန်ဃာတော်များကလက်မခံဘူးမာစီဆရာတော်ဘုရားကြီးရဲ့ရွာဆိုတာအဲ့ဒီအချိန်တုန်းကအင်ကြီးပေါင်း1900လောက်ရှိတယ်အမတန်ကြီးမားတဲ့ရွာရကန်းရွာကြီးဖြစ်တယ်ဘာရွာလဲဟေးတောင်သူနဲ့ရကန်းလုပ်တဲ့လုပ်ငန်းတွေလုပ်တယ်ဘုန်းကြီးတို့ဒီကနေ့မြန်မာနိုင်ငံမှာဝင်နေကြတဲ့ကချင်တဲကချင်လုံကြီးကချင်လုံကြီးဆိုတာစိတ်ခုံကထွက်တာ အဲဒီမှာစိတ်ကုံမှာကချင်ကဂုံတယ်တွေကရကန်းပိုင်ရှင်တွေကခြီတွေဘာတွေအားတွေအားလုံးကုန်ချမ်းပေးတယ်စိတ်ကုံကအားတွေရက်လုတ်တယ်ရက်လုတ်ပြီးတဲ့ကမြေကြီးနားကိုပို့တယ်မြေကြီးနားကနေဖြန့်ဝေတော့အားလုံးကပါတယ်တဲ့ကချင်တယ်မြေကြီးနားကနေထွက်တာကချင်တယ်ဆိုပြီးထွက်တာတကယ်တမ်းကျတော့စိတ်ကုံကထွက်တာအဲ့တော့အဲ့ဒီစိတ်ကုံမှာဆရာတော်ဘုရားကြီးတရားစပြီးတော့ပြတော့စိတ်ကုံရာကြီးကကြီးတော့ကြောင်းပေါင်းလဲ20တကြောင်းရှိတယ် ကျောင်းပေါင်း21ကျောင်းရှိတယ်အဲ့ဒီမှာဆရာတော်ဘုရားကြီးမိမိစာသင်ခဲ့တဲ့ကျောင်းနေခဲ့တဲ့ကျောင်းမှလည်းပဲအရင်ဆရာတော်ဘုရားကြီးလည်းမရှိနောက်ပုဂ္ဂိုလ်တွေနောက်ပုဂ္ဂိုလ်တွေဆိုတော့ပြန်ပြီးတော့တရားပြဖို့လက်မခံအရာချာကျောင်းတွေကလည်းပဲလက်မခံအဲ့ဒီမှာကျောင်းပြစ်ဂုံကြီးကိုသွားပြီးတော့တရားပြဘသူမှမသွားရဲမလာရဲမဝင်ရဲမထွက်ရဲတဲ့ကျောင်းပြစ်ဂုံကြီးတရားအားထုတ်မဲ့ပုဂ္ဂိုလ်များကလည်းထင်းထင်းပေါ်ပေါ်အမထုတ်ရဲဘူး အဲ့ဒီမှာနွားလေးတွေကိုဆွဲပြီးတော့နွားကြောင်းတဲ့ပုံစံမျိုးနဲ့အဲ့ဒီတော်တဲ့သွားဆရာတော်ဘုရားကြီးကလည်းပဲပင်ချုံချိုးချုံချားကနေဖြတ်ပြီးတော့အဲ့ဒီတော်ချောင်းသွားအဲ့ချောင်းပြက်ကုန်းကြီးသွားသွားပြီးတော့အဲ့ဒီမှာတရားပေးတရားပေးတဲ့အခါကျတော့အဲ့ဒီမှာတရားအားထုတ်မဲ့ပုဂ္ဂိုလ်ပထမဦးဆုံးအားထုတ်မဲ့ပုဂ္ဂိုလ်ဟာ၃ယောက်ရှိတယ်ဘယ်နှယောက်လဲ၃ယောက်နဲ့ဒီတတိပဋ္ဌာန်တရားစခဲ့ဆရာတော်ဘုရားကြီးအဲ့ဒီမှာဒီ၃ယောက်ကလည်းပဲတော်ထဲမှာ တရားအထုတ်တဲ့အခါမှာစားဖို့ကွန်းတရားပါတယ်တယောက်တောက်ဖို့ဆင်းလိတ်တလိပ်ပါတယ်ဇလိတ်တလိပ်ဆိုလို့ပေါက်စားလေးမထင်နဲ့ပြောင်းမှုပဲဇလိတ်ကြီးတတော်ကြော်ရော်လောက်ရှိတယ်ပြောင်းမှုပဲဇလိတ်ကြီးဇလိတ်တလိပ်ကွန်းတရားအိတ်ထဲထည့်ပြီးလာတယ်အဲဒီမှာမဟာစီဆရာတော်ဘုရားကြီးလောင်းလျာဖြစ်တဲ့ဆရာတော်ကတရားပြပေးတယ်အဲဒီမှာတရားပြပေးတဲ့ကတရားတွေအာထုတ်တယ်အာထုတ်တဲ့အခါမှာပြင်းပြင်းထန်ထန်ကြိုးကြိုးစားစားအာထုတ်ကြတာဆလိတ်တောက်ဖို့အချိန်မရအောင် ကွန်းစားဖို့အချိန်မရအောင်ညနေပြန်ပြီဆိုရင်ဆက်လိလေဒီအတိုင်းပဲကွန်းရလေဒီအတိုင်းပဲဆိုတော့အားချိန်နားချိန်ရှိသေးလားမရှိတော့ဘူးထိုင်ဣရိယာပုနဲ့ရှုမှတ်လို့ပင်မလာရင်ဈဉ္ညာဣရိယာပုနဲ့ရှုမှတ်မနာတမ်းအချိန်ပြည့်ရှုမှတ်ပွားများအားထုတ်ကြတယ်အဲဒီလိုကြိုးစားအားထုတ်နေတဲ့အချိန်တရားပြနေတဲ့အချိန်မှာရန်ရွာမှာရှိတဲ့ပုဂ္ဂိုလ်များကဦးစီးကောင်းဆောင်ဖြစ်တဲ့ပုဂ္ဂိုလ်များကသဘောမကျဘူး သဘောမကျတဲ့အတွက်ကြောင့်မို့ဒီကိုယ်တော်ကိုတရားမပြနိုင်အောင် ခဲနဲ့ပေါက်ထုတ်ကြဘာလို့ကြရမှာလဲလဲတောရွာဆိုတာဘုန်းကြီးတို့ဒီကာလသားကောင်းဟာဩဇာအာဏာအကြီးဆုံးပဲအဲဒီဩဇာအာဏာအကြီးဆုံးဖြစ်တဲ့ကာလသားကောင်းကိုပြောလိုက်တော့ဘုန်းကြီးတို့ဒါကတဆင့်ဘုန်းကြီးတို့ပြန်ကြားရတာပါကိုယ်တိုင်မိတာတွေမဟုတ်ပါဘူးတဆင့်ရှိကမိခဲ့တဲ့ပုဂ္ဂိုလ်ဘာသာရေးလိုက်စားတဲ့ပုဂ္ဂိုလ်တယောက်က မာစီဆရာတော်ဘုရားကြီးဒီတရားတွေစပြတော့ကလွယ်လွယ်လေးပြခဲ့ရတာမဟုတ်ဘူးဗျာဒီလိုဒီလိုအခက်အခဲတွေရှိခဲ့တယ်ဆိုတာသူပြောပြလို့အဲ့ဒါနဲ့ခဲနဲ့ပေါက်ကြမယ်ဆိုတော့နှမဖြစ်တဲ့ပုဂ္ဂိုလ်ကမာစီဆရာတော်ဘုရားကြီးနှမဖြစ်တဲ့ပုဂ္ဂိုလ်ကဥစဉ်ကိုလျှောက်တယ်ဥစဉ်ဘုရားရရွာမှာဘုန်းတော်ကြီးတွေကလည်းပဲသဘောမတူဘူးသဘောမကျဘူးရရွာမှာရှိတဲ့လူတွေကဒကာဒကမတွေကလည်းသဘောမကျကြဘူးလူတွေကအဲ့တော့ဥစဉ်ဒီတရားမပြပါနဲ့ဗျာ တရားမပြပါနဲ့ဗျာဆိုတော့မာစီဆရာတော်ဘုရားကြီးကဒီတရားတွေကငါဟောတဲ့တရားမဟုတ်ဘူးမြတ်စွာဘုရားဟောတဲ့တရားတွေဘုရားဟောတရားတွေပြတာပဲဘာအပြစ်ရှိလို့လဲမဟုတ်ဘူးဥစဉ်ကိုခဲနဲ့ပေါက်ကြမလို့တဲ့ပြောတယ်ကဲကိစ္စမရှိပါဘူးတဲ့လာတာမြင်ရင်လည်းမြင်တယ်လို့မှတ်လိုက်မယ်လာတာမြင်ရင်ဘယ်လိုမှတ်မလဲမြင်တယ်လို့ပဲမှတ်မယ်တကယ်လို့သူတို့ခဲနဲ့ပေါက်လို့မိမိကိုထိမှန်လို့ရှိရင် နာရင်လဲနာတယ်လို့ပဲမှတ်လိုက်မယ်မာသီဆရာတော်ဘုရားကြီးကနှမကိုဒီတိုင်းပြောလိုက်တာဆိုလိုရင်းကတော့ငါဆက်ပြမယ်လာပေးစီပေါက်ပေးစီငါဒီလိုပဲရှုမှတ်ပြမယ်အဲ့ဒီအကြောင်းကိုဒီနှမဖြစ်တဲ့ပုဂ္ဂိုလ်ဟာအိမ်ပြန်ရောက်တော့အဖေကိုတိုင်တာအဖေအဖေသားကိုပြောပါဦးဒီလိုဒီလိုပဲအလုံးကခင်းနဲ့ပေါက်ကြမလို့တဲ့အဲ့ဒီအချိန်မှာကာလသားကောင်းဖြစ်တဲ့ပုဂ္ဂိုလ်ကဒီအိမ်ညက် အိမ်ဝင်းကနေအိမ်နားကနေကပ်ပြီးတော့တနေရာကိုခရီးသွားဖြတ်သွားတာပေါ့တနေရာကိုအသွားမှာဒီသမီးဖြစ်တဲ့ပုဂ္ဂိုလ်ကအဖေကိုပြောနေတာတိုင်နေတာကိုသူကြားတော့ရက်နားထောင်နေရန်တန်းနောက်တွင်လည်းခကလကြတော့စောစောကပြောတဲ့အတိုင်းလာရမြင်မြင်တယ်လို့မှတ်မယ်တကယ်လို့ခဲနဲ့ပေါက်လို့မိမိကိုထိမှန်ရင်လည်းပဲနာရင်နာတယ်လို့မှတ်မယ်လို့ပြောတယ်ဒီเจ้าနေငိုယိုတိုင်နေတဲ့ခကလကြတော့မှအဲ့ဒီမှာဒီကရသားကောင်းဖြစ်တဲ့ပုဂ္ဂိုလ်ဟာငါတို့မှားတော့မလို့ ဒီအခုတရားပြတဲ့ကိုတော်ဟာလည်းပဲငါတို့ရွာသားအစ်ဖြစ်တယ်ဆွေကြီးမျိုးကြီးဖြစ်တယ်အဲ့ဒီမှာဆွေကြီးမျိုးကြီးရရွာပေါ်မှာမျက်နှာပုံးဖြစ်တဲ့ပုဂ္ဂိုလ်ပဲကြည်စံတရားသာမရှိခဲ့လို့ရှိရင်ဒီလိုတရားနဲ့မှတ်မယ်လို့သိခံပြီးတော့မှတ်မယ်လို့ပြောမှာမဟုတ်ဘူးမင်းတို့လာခဲ့ရင်ငါမှလည်းဆွေနယ်မျိုးနဲ့ငါဆွေမျိုးတွေနဲ့ငါတားမယ်စီးမယ်ဆိုတာဖြစ်မယ်အခုတရားနဲ့ပဲရှုမှတ်မယ်ဆိုတော့ဒါတကယ်တရားရှင်ပဲငါတို့ဒါကိုကျွလွန်လို့မဖြစ်ဘူးဆိုပြီးတော့ အဲ့ဒီမှာအစီအစဉ်တွေဖြစ်သွားတယ်ဒါကြောင့်မို့ဒီတတိပဋ္ဌာန်တရားတွေပေါ်ပေါက်လာဖို့ဆိုတာလွယ်လွယ်လေးလားခက်ခက်ခဲခဲလားခက်ခက်ခဲခဲပေါ်ထုတ်ခဲ့ရတဲ့တတိပဋ္ဌာန်တရားပါအဲ့တော့ဒီတတိပဋ္ဌာန်တရားကိုအခုခက်ခက်ခဲခဲပေါ်ထုတ်လာခဲ့တာကျေးဇူးရှင်မာစီဆရာတော်ဘုရားကြီးရဲ့တပိတာဝကတွေနောက်ပြီးတော့တောင်ပုလို့ဆရာတော်ဘုရားကြီးနဲ့တကွတပိတာဝကတွေဒါတွေဒီတတိပဋ္ဌာန်ကျင့်စဉ်တွေကိုတခါလဲဆက်လက်ပြီးတော့ပေါ်ထုတ်ခဲ့တယ် အဲ့ဒီပေါ်ထုတ်တဲ့အခါမှာကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးမရှိတော့တဲ့နောက်ပိုင်းမှာဆရာတော်ဘုရားကြီးရဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းလိုက်နာပြီးတော့ကဘာအနှံ့ဖြန့်ဝေပြီးတော့နေကြတဲ့ပုဂ္ဂိုလ်များဘုန်းကြီးတို့ရွှေတောင်ကုန်းဆရာတော်ဘုရားကြီးဆိုတာကုသက်တော်95နှစ်တိအောင်နေသွားပါအခုရှင်းလာပိုင်းကပဲဆရာတော်ဘုရားကြီးဆန္ဒတော်မူသွားပါပြီနောက်ပြီးတော့ထင်ရှားတဲ့ပုဂ္ဂိုလ်တွေကချမ်းမြေ့ရိပ်သာဆရာတော်သက်တော်89နှစ်တည်းရောက်နေပါပြီ ကဘာအနှံ့ကိုဖြန့်ပြီးတော့တရားတွေပြတ်တာနေပါလေအခုအမေရိကန်နိုင်ငံလည်းပဲဇူလိုင်လလောက်ရောက်မှာဖြစ်ပါတယ်နောက်ပြီးတော့ဘုန်းကြီးတို့တတ္တမရန်တိဆရာတော်ဘုရားကြီးဒီဆရာတော်ဘုရားကြီးဟာလည်းတက်တော်90မှဆန္ဒတော်မူသွားပါလေနောက်ပြီးတော့ဘုန်းကြီးတို့ဒီမှာဟမ်မုံဘေးဟမ်မုံဘေးမျိုးကဓမ္မနန္ဒဝိဟာရဆရာတော်ဘုရားကြီးဒါဘုန်းကြီးတို့မြန်မာနိုင်ငံရဲ့ထေရဝါဒတက္ကသိုလ်ကြီးရဲ့ပါချုပ်ပထမပါချုပ်ဆရာတော်ဘုရားကြီးဖြစ်ပါလေ ဒီဆရာတော်ဘုရားကြီးဟာလည်းပဲကဘာအနှံ့ကျေးဇူးရှင်ပါစီဆရာတော်ဘုရားကြီးညွှန်ကြားခဲ့တဲ့သတိပဋ္ဌာန်နိလန်တိုင်းညွှန်ကြားပြသကြဘုန်းကြီးတို့လည်းပဲခုလက်ရှိဆရာတော်ဘုရားကြီးတွေပြသလာခဲ့တဲ့ဒီသတိပဋ္ဌာန်ကျင့်စဉ်အတိုင်းပဲကျင့်ကြံပွားများအားထုတ်နိုင်ဖို့အတွက်လိုက်လာပြီးပြသနေပါတယ်အဲဒီတော့ဒီသတိပဋ္ဌာန်တရားကိုဘုန်းကြီးတို့ဖော်ထုတ်ခဲ့ရတာဟာလွယ်လွယ်ကူကူလေးနဲ့ဖော်ထုတ်ခဲ့ရတာမဟုတ်ဘူးနှစ်ပေါင်းတစ်ထောင်ကျော်လောက်ဒီသတိပဋ္ဌာန်တရားတွေလုံးဝပျောက်ကွယ်သွားတာမဟုတ်ပေမဲ့ မိမ့်မိန်သွားခဲ့တယ်။ဘာဖြစ်ခဲ့တယ်။မိမ့်မိန်သွားခဲ့တယ်လေ။ဘုန်းကြီးတို့မြန်မာနိုင်ငံကြီးမှာမိမ့်မိန်သွားခဲ့။နောက်ပြီးတော့မြန်မာနိုင်ငံကိုတခြားတိုင်းနိုင်ငံကအုပ်ချုပ်လိုက်တဲ့အခါကာလကြတော့ဒါတွေကအလုံးကိုမိမ့်မိန်သွားခဲ့။အဲဒီအချိန်မှာဘုန်းကြီးတို့ဒီမှာသတိပဋ္ဌာန်တရားတွေပြန်ပြီးတော့ပေါ်ထုတ်လာခဲ့တာဒီမင်းကုန်းဇေတုံဆရာတော်ဘုရားကြီးကအဓိကထားပြီးပေါ်ထုတ်လာခဲ့လို့ဘုသတိပဋ္ဌာန်တရားတွေပေါ်ပေါက်လာခဲ့ပြီပေါ်ပေါက်လာခဲ့တဲ့အတွက်ဒီသတိပဋ္ဌာန်တရားအတိုင်းလိုက်နာပြီးတော့ကျင့်သုံးပွားများအားထုတ်ကြတဲ့ ဘွေတို့မြန်မာနိုင်ငံမှာဆိုရင်မာစီဒီတတိပဋ္ဌာန်ရိတ်တာကွဲပေါင်းဟာ900ကျော်ရှိပါရိတ်တာဌာနကွဲပေါင်း900ကျော်ရှိပါအဲ့ဒီမှာဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းကျင့်ကြံပွားများအထောက်ကြတဲ့ပုဂ္ဂိုလ်တွေတိမ်ပေါင်းများစွာတန်ပေါင်းများစွာပေါ်ထွန်းနေပါအဲ့တော့ဒီအမေရိကန်နိုင်ငံမှာဆိုရင်လည်းပဲဒီမှာဘုန်းကြီးတို့ရဲ့ကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့ဥပနိဒေယအတိုင်းတတိပဋ္ဌာန်ပြသနေတဲ့ကျောင်းတိုက်ပေါင်းတော်တော်များများရှိပါတယ်တော်တော်များများကိုလည်းတွေ့နေရပါအဲ့တော့ အဲဒီသတိပဋ္ဌာန်ကျင့်စဉ်တွေအတိုင်းလိုက်နာပြီးတော့ကျင့်သုံးမယ်အားထုတ်မယ်ဆိုရင်အားထုတ်နိုင်တဲ့ပုဂ္ဂိုလ်တွေရနိုင်တဲ့အကျိုးတရားလေးတွေကိုဘုန်းကြီးတို့ဒီကနေ့ဒါလေးကိုပြောသွားဖို့ပါတတိပဋ္ဌာန်ဂုံရီပြတရားတော်ဗာတရားတော်လဲမေတတိပဋ္ဌာန်ဂုံရီပြတရားတော်ကိုဘုန်းကြီးကမနေ့ကစပြီးတော့ဘုန်းကြီးဟောခဲ့တယ်ဟောတဲ့အခါမှာဒီတတိပဋ္ဌာန်ကျင့်စဉ်လေးကိုဟောခဲ့တယ် ဘာကျင့်စဉ်လဲအေးတတိပဋ္ဌာန်ကျင့်စဉ်ကိုဘုန်းကြီးစပြီးတော့မနေ့ကစဟောပြီးတယ်ကာယ ानु ပဒနာတတိပဋ္ဌာန်ဝေဒနာ ानु ပဒနာတတိပဋ္ဌာန်စိတ်တ ानु ပဒနာတတိပဋ္ဌာန်ဓမ္မ ानु ပဒနာတတိပဋ္ဌာန်ဆိုတဲ့ဒီတတိပဋ္ဌာန်ကျင့်စဉ်လေးကိုဘုန်းကြီးတို့ဟောပြလိုက်တယ်အဲ့ဒီဟောလိုက်တဲ့အခါကျတော့ဒီတတိပဋ္ဌာန်ကျင့်စဉ်အတိုင်းမိမိတို့ကျင့်ကြံပွားများရှုပွားအားထုတ်လို့ရှိရင်တဲ့အဲ့ဒီအားထုတ်တဲ့ပုဂ္ဂိုလ် ဒီမှာကျမ်းဂန်များမှာဖွင့်ပြထားတာကဧကတနေနိသိဏောဝသဗ္ဗတဝေခေပိတဝါအရဟတံဘာပုနာတိတထိုင်အတွင်းမှာတရားထူးရနိုင်တယ်ဘလောက်အတွင်းမှာလဲတထိုင်အတွင်းမှာမြတ်စွာဘုရားကတန်ဋိဋ္ဌိကတဲ့သူဟောတဲ့တရားကိုတန်ဋိဋ္ဌိကအာထုတ်တဲ့ပုဂ္ဂိုလ်ဟာမျက်မှောက်တွေ့မြင်နိုင်တဲ့တရား နောင်တမလွန်ဘဝမှာမှဒီတရားတွေ့မှာမဟုတ်ဘူးအခုအားထုတ်ရင်အခုမတွေ့နိုင်ဘူးလားအာကာလိကအချိန်မဆိုင်မဲနဲ့တွေ့နိုင်တယ်နာနဲ့အားထုတ်ရင်နာနဲ့မှတရားတွေ့နိုင်တယ်နေ့မှအားထုတ်ရင်နေ့မှတရားတွေ့နိုင်တယ်ညမှအားထုတ်ရင်ညမှတရားမတွေ့နိုင်ဘူးလားတကယ်ကိုပဲဒီထဲမှာစိတ်ကလေးတွင်းပြီးအားထုတ်ကြည့်ပါ ဒါကြောင့်မို့တရားအထုတ်တော့မယ်ဆိုရင်နံပါတ်1အရေးကြီးဆုံးကဆန္ဒပါပါလိမ့်မလဲလူကျင်တဲ့ဆန္ဒအဲ့ဒီဆန္ဒဟာသိအရေးကြီးတာပဲလူကျင်လို့ရှိရင်ဘုန်းကြီးတို့ယောဂီများတကယ်ဆန္ဒအားကောင်းရင်ဝရိယအားမကောင်းဘူးလားတကယ်ကြိုးစားပြီးတော့ဝရိယစိုက်ပြီးတော့အားထုတ်တယ်လူကျင်တဲ့ဆန္ဒအားနည်းရင်ခပ်ပေါ်ပေါ်ပဲအားထုတ်တယ် ဝကြည်တန်ကြည်ပဲအားထုတ်တယ်သူရဲ့ထိုင်ရမယ့်အချိန်လေးကိုတနာရီပြည့်အောင်တခါလေစူးစမ်းပြီးတော့ထိုင်လိုက်တယ်ဘုန်းကြီးမနေ့ကပြောတဲ့ဒကမာကြီးလို့ဘာမှတ်နေလဲဆိုဘာမှဘူးဘာလုပ်နေလဲဆိုငြိမ်ငြိမ်လေးထိုင်နေတယ်ဟုတ်တယ်မလားအဲဒီတော့အချိန်လေးကောင်းအောင်ငြိမ်ငြိမ်လေးပဲထိုင်နေတယ်အဲလိုငြိမ်ငြိမ်လေးထိုင်နေုံနဲ့တော့ဘုန်းကြီးတို့ယောဂီများတရားကတွေ့ပါမလားတွေ့ပါဘူးတရားကမတွေ့ဘူးဒါကြောင့်မို့ ဒီမှာတသေဝိပဿနာတမာဒိဋ္ဌိပါဝိတာဘဟုလိကတာဝိပဿနာတမာဒိဋ္ဌိတဲ့ဘုန်းကြီးတို့ယောဂီများဒီဉာဏ်လေးဖြစ်ဖို့အခုစပြီးတော့အာထုဇပုဂ္ဂိုလ်ဟာဒီဝိပဿနာတမာဒိဋ္ဌိဉာဏ်လေးဖြစ်အောင်စပြီးကြိုးစားရဒီဝိတမာဒိဋ္ဌိမှာဝိပဿနာတမာဒိဋ္ဌိဇာနာတမာဒိဋ္ဌိမေဃတမာဒိဋ္ဌိဗလတမာဒိဋ္ဌိစတဲ့တမာဒိဋ္ဌိတွေအများကြီးပဲ။ အဲ့ဒီထဲမှာအခုတရားအားထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာဝိပဿနာတမာဒိဋ္ဌိရဖို့ဝိပဿနာတမာဒိဋ္ဌိဉာဏ်လေးရအောင်ကြိုးစားဖို့ပထမအဆုံးအရေးကြီးတယ်ဝိပဿနာတမာဒိဋ္ဌိဆိုတာဘုန်းကြီးတို့ယောဂီများအတိမှန်အမြင်မှန်မှုဗာမှန်ရမှာလေအေးအတိအမြင်မှန်ရမယ်ဘုန်းကြီးတို့အခုယောဂီများပုထုဇဉ်ပုဂ္ဂိုလ်များဟာ မိမိတို့အားလုံးဟာငါပဲသူပဲယောက်ျားပဲမိန်းမပဲပုဂ္ဂိုလ်ပဲတရားဝါပဲလို့အမှားသိသိနေကြအမှားမြင်မြင်နေကြဒါပေမဲ့တကယ်တရားသဘောနဲ့ကြည့်လိုက်တဲ့အခါကျတော့တရားတရားအမှန်မဟုတ်ဘူးတကယ်တရားသဘောကယုံနဲ့နာမ်ပဲဘာနဲ့ပါလဲယုံနဲ့နာမ်ပဲအဲ့ဒီယုံနာမ်လေးကိုအမှန်သိသွားအောင် အမှန်မြင်သွားအောင် ပထမဘုန်းကြီးတို့ယောဂီများတမာတိဖြစ်အောင်ကြိုးစားရဘာဖြစ်အောင်ကြိုးစားရမလဲတမာတိန်ဘိခဝေပါဝေထာတဲ့မြတ်စွာဘုရားကတမာတိန်ဘိခဝေပါဝေထာဘိခဝေจิตသားတို့တမာတိတမာတိတရားဖြစ်ပွားအောင်ဘာဝေထာမိမိတန်တန်ဖြစ်ပွားအောင်အထုကြတယ်ပထမယောဂီပုဂ္ဂိုလ်အထုရမှာကတမာတိဖြစ်အောင်အထုရဘာဖြစ်အောင်အထုရမှာလဲ တမာတိဖြစ်အောင်အားထုတ်ရမှာအခုဘုန်းကြီးတို့ယောဂီများကတမာတိဖြစ်အောင်မဟုတ်တော့ဘူးတမာတိတည်းလွန်ပြီးတော့မဆိုင်ဖို့ဆိုင်တိဆိုင်နေပြီအခုမှသိဉာဏ်နေတယ်လေတမာတိဖြစ်အောင်အားထုတ်ဖို့ပထမတမာတိဘေကွေပါဝိဒမြတ်စွာဘုရားကချက်သားတို့ဒါကဘုရားရှင်ကခဏခဏအမေးရှိတာတမာတိဘေကွေပါဝိဒတမာတိဘေကွေပါဝိဒခဏခဏအမေးရှိတာဘာကြောင့်လဲအရေးကြီးလို့လားအရေးမကြီးလို့လား အရေးကြီးလို့မိဘကသားသမီးကိုဆုံးမတဲ့ကအရေးကြီးတဲ့စကားဆိုရင်ခဏခဏသတိပေးတာအဲဒီလိုပဲမြတ်စွာဘုရားကလည်းတမာတင်ဘေးကွေပါဝေထာကိုခဏခဏပဲအဲဒီမှာတမာတိဖြစ်အောင်အာထုတ်ကြချက်သားတို့တမာတိဖြစ်အောင်အာထုတ်ကြချက်သားတို့ဒါကိုခဏခဏအဲဒီမှာတမာဟိတောယထာဘူတံပဇာနာတိဆက်ပြီးပြောတယ်တမာဟိတောယထာဘူတံပဇာနာတိစိတ်တည်ကြည်မှုတမာတိဖြစ်ရင်မင်းတို့ယထာဘူတဉာဏ်ရလိမ့်မယ်။ဘာဉာဏ်ရလိမ့်မယ်။ ယထာဘူတဉာဏ်ဆိုတာအမှားသိတဲ့ဉာဏ်လားအမှန်သိတဲ့ဉာဏ်လားအမှန်သိတဲ့ဉာဏ်ပါဗျာဟေးအဲ့ဒီအမှန်သိတဲ့ဉာဏ်ဖြစ်မယ်အမှန်သိတဲ့ဉာဏ်ဆိုတာအခုပြောတဲ့သမ္မာဒိဋ္ဌိဉာဏ်ပဲသမ္မာဒိဋ္ဌိဆိုတာအတိအမြင်မှန်သွားဘာမှန်သွားလဲအေးအတိအမြင်မှန်သွားတယ်ဘုန်းကြီးတို့ယောဂီများ ရှုမှတ်တဲ့ခါကာလမှာရုပ်ကိုရုပ်တိုင်းသိသွားတယ်နာမ်ကိုနာမ်တိုင်းသိသွားတယ်အမှန်ကိုအမှန်တိုင်းသိသွားတယ် အဖြစ်ကိုအဖြစ်တိုင်းသိသွားတယ်အပြစ်ကိုအပြစ်တိုင်းသိသွားတယ်အဲ့ဒီလိုအမှန်တိုင်းသိတဲ့ဉာဏ်ကိုယထာဘုဒ္ဓဉာဏ်ပဲအဲ့လိုယထာဘုဒ္ဓဉာဏ်အမှန်တိုင်းသိပြီဆိုရင်ဒါတမာဒိဋ္ဌိဉာဏ်ဖြစ်သွားတာဝိပဿနာတမာဒိဋ္ဌိဉာဏ်ပဲအဲ့တော့ဒီဝိပဿနာတမာဒိဋ္ဌိဉာဏ်လေးဖြစ်အောင်ဘုန်းကြီးတို့ယောဂီများကပထမစေတီခြင်းမှုတမာတိဖြစ်ဖို့အဲ့ဒီတမာတိဖြစ်ဖို့ဟာတရားပေါ်မှာလိုချင်တဲ့ရချင်တဲ့ဆန္ဒလေးအားကောင်းဖို့မလိုဘူးလား အဲ့ဒီဆန္ဒအားလေးကောင်းလာပြီဆိုဝရိယကြိုးစားပြီးတော့အာမထုတ်ဘူးလားဝရိယစိုက်ပြီးတော့ထိုင်ရင်လည်းတတိမလွတ်အောင်ရရင်လည်းတတိမလွတ်အောင်သွားရင်လည်းတတိမလွတ်အောင်အေးရင်လည်းတတိမလွတ်အောင်အဲဒီမှာရှုမှတ်တဲ့အာယုံပေါ်မှာပဲရှုစိတ်ကလေးကဆွဆွမြဲမြဲကပ်ပြီးတော့တင်းနေအောင်ပြောရရင်ဘလောက်ထိအောင်မြဲအောင်အားထုတ်ရမလဲဆိုရင်အဲဒီရှုစိတ်လေးကိုခွာလို့မရအောင်ကိုပဲမြဲနေရ။ဘာမရအောင်လဲ။ ခွာလို့မရအောင်ဆိုတာဘယ်လိုခွာမလဲဆိုတော့မိမိစိတ်လေးကိုတခြားကိုယ်သဘောကျနှစ်သက်တဲ့အာယုံတစ်ခုကိုပြောင်းပြီးစိတ်ကူးကြည့်အဲ့လိုပြောင်းပြီးစိတ်ကူးကြည့်လို့ကိုမရဘူးဖောင်းနေပိန်နေဖောင်းနေပိန်နေဒီဘက်ပြန်ရောက်တယ်ခွာလို့ကိုမရတော့အဲ့ဒီမှာရှုမှတ်မှုတတိဟာခွာလို့ကိုမရဘူးအဲ့ဒီလောက်ကိုရှုမှတ်မှုတတိဟာမြဲအဲ့လောက်တတိတွေမြဲလာပြီဆိုတဲ့အခါကျတော့အဲ့ဒီပုံမှာစိတ်တည်ကြည်မှုတမာတွေကရော အသေးမှလားအာကောင်းမှလားစေတီချိန်မှုတမာတိတွေအာကောင်းလာပြီဆိုရင်အမှန်သိမှလားအမှားသိမှလားကဲဖောင်းတယ်လို့ရှုမှတ်လိုက်ရင်ဖောင်းတယ်ဆိုတာဝမ်းပိုက်ဆိုတဲ့ပုံပန်းတရံကြီးထင်သေးရဲ့လားအဲ့ဒီကြတော့ဖောင်းတယ်ဆိုရင်တင်းလာတဲ့သဘောလေးပဲထင်မယ်ဘာသဘောလေးပဲထင်မယ်ပင်လေဆိုရင်လေညော့သွားတဲ့သဘောလေးပဲထင်မယ်ဝမ်းမိုက်ဆိုတဲ့ပုံမှန်တရံပြောက်သွားပြီဘာတရံပြောက်သွားပြီလဲ အေးဝမ်းပိုက်ဆိုတဲ့တဒံပြောက်ပြီးတော့အဲ့ဒီတင်းသဘောနဲ့ရောသဘောလေးပဲသိတော့ဒါပဲသိတော့တယ်တခြားမသိတော့အဲ့ဒီသဘောလေးကိုသိပြီဆိုရင် အမှန်သိသိတာလားအမှားသိသိတာလားအဲ့ဒီတင်းသဘောရောသဘောလေးဟာဓာတ်နဲ့ပြောရင်ဝါရောဓာတ်ပဲဓာတ်နဲ့ပြောရင်ဘာဓာတ်လဲအဲ့ဒီဝါယောဓာတ်ကလေးကယုတ်တရားဖြစ်တယ်ဝါယောဓာတ်ကလေးကဘာတရားလဲယုတ် အဲ့ဒီလိုတင်းသဘောရောသဘောလေးကိုသိနေတဲ့စိတ်ကလေးကနန္တရားသိနေတဲ့စိတ်ကလေးကဗာတရားလဲကဲအဲ့ဒီတော့ဖောင်းတယ်လို့ရှုခိုက်ကလေးမှာဗာနဲ့ဗာတွေ့ရတယ်ပိန်တယ်လို့ရှုခိုက်ကလေးကဗာနဲ့ဗာတွေ့ရတယ်ဒါပဲအဲ့ဒီအသိဟာအမှန်သီလားအမှားသီလားအမှန်သီသိမှုတမ္မာဒိဋ္ဌိလားမိစ္ဆာဒိဋ္ဌိလားဩအဲ့ဒီမှာဝိပဿနာတမ္မာဒိဋ္ဌိဉာဏ်ပေါ်လာတာဒါဖောင်းနာပိန်နာလေးရှုရင်းနဲ့လည်းပဲအမှန်မမြင်နိုင်ဘူးလား ဈဉ္ညာလျှောက်ပြီးတော့ညာလန်းတွေဘယ်လန်းတွေရှုရင်းနဲ့ရောအမှန်မမြင်နိုင်ဘူးလားတေချာလေးရှုကြည့်ဘုန်းကြီးတို့ယောဂီများတမန်ငါရှံငါမရှုနဲ့ရှုတဲ့အခါမှာသေးသေးချာချာလေးရှုကြည့်ဈဉ္ညာလျှောက်တယ်ဆိုရင်လည်းဈဉ္ညာအာယုံပေါ်မှာစိတ်ကလေးကိုတခါတဲ့ဒီပေါ်မှာပဲအာယုံလေးစိုက်တာခြေတလန်းကိုတမှတ်ကလေးနဲ့မှတ်သွားခြေတလန်းကိုတမတ်မှဒီဘက်ကိုညာခြေလန်းလိုက်တယ်ဆိုညာလန်းတယ်ဟိုကခြေလန်းလေးဆုံးတာနဲ့တယ်ဆိုတာလေးနဲ့တထက်တည်းကျသွား အဲ့ဒီပဲဆုံးပြီးမှနောက်တစ်ခါဘယ်ခြေလမ်းမယ်ဘယ်လမ်းတယ်ဟိုကဆုံးသွားပြီသူဆုံးသွားပြီးတော့မှနောက်တစ်ခါညာခြေလမ်းမယ်ညာလမ်းတယ်စိတ်ကလေးကဘယ်မှမသွားတော့ဘူးညာခြေပေါ်ရောက်သွားလိုက်ဘယ်ခြေပေါ်ရောက်သွားလိုက်ညာခြေပေါ်ရောက်သွားလိုက်ဘယ်ခြေပေါ်ရောက်သွားလိုက်နဲ့ရှုစိတ်ကအဲ့ဒီပုံမှာပဲတည်မြဲနေပြီအဲ့ဒီခါကလာကြတော့ပထမတော့ညာလန်းတယ်ဆိုရင်ခြေထောက်ကြီးလန်းသွားဘယ်လန်းတယ်ဆိုရင်လည်းခြေထောက်ကြီးလန်းသွားခြေထောက်ဆိုတာပညာခြေထောက်ဆိုတာဗာလဲ ပညာဟာတရားဟုတ်ရလားမဟုတ်ဘူးပညာပဲအဲ့ဒီပညာပုံသဏ္ဍာန်ကြီးပေါ်နေတယ်အဲ့ဒီသွားနေတာဘာတူလဲဆိုတော့လေငါသွားနေတယ်လှမ်းတာဘာတူလဲငါလှမ်းနေတယ်ငါနေအဖြစ်မဲ့သိနေတယ်အခုသေးသေးချာချာအဲ့ဒီပုံမှာပဲစိတ်လေးတည်မြဲနေအောင်ရှုကြည့်တစ်ခေါက်ရှုနှစ်ခေါက်ရှုသုံးခေါက်ရှုလေးခေါက်ရှုမိနစ်20ရှုမိနစ်30ရှုတနာရှုရှုအဲ့ဒီလိုစိတ်ကမြဲလာပြီဆိုတဲ့အခါကာလကြတော့ သွားတိုင်းသွားတိုင်းလမ်းတိုင်းလမ်းတိုင်းကိုခြိတော့ဆိုတဲ့ပညာတရံပြောက်ပြီးတော့တည်၍ပြီးတည်၍ရွေ့ရွေ့ပြီးတော့တင်းတောင်သွားတဲ့သဘောတွေ့လိမ့်မယ်။တည်၍ပြီးတည်၍ရွေ့သွားတဲ့သဘောရဲ့တင်းသွားတဲ့သဘောရဲ့တောင့်သွားတဲ့သဘောရဲ့ခြိလန်းတိုင်းခြိလန်းတိုင်းဟာခြိတော့တရံပြောက်ပညာတရံပြောက်ပြီးတော့ပရမတ်ရွေ့သဘောတင်းသဘောတောင့်သဘောတွေ့လိမ့်မယ်။အဲ့ဒီရွေ့သဘောလေးဟာဝါယောတံဖတ်တယ် တင်းသဘောတောင်သဘောကလည်းဘာတတ်လဲထောက်ကန်တောင်တင်းလျှော်ခြင်းတမီရင်းရိုင်လှုပ်ရှား ရွေသွားတတ်သည် သူလိုရာပဲတွန်းလျက်ဆောင်သည်ဝါရောတတ်သိမှန်မြန်ယောဂီအခုထိုင်နေတာ ထောက်ထောက်ကြီးတောင်းတော်ကြီးဖြစ်နေတာအဲ့ဒါဝါရောတတ်မတ်တက်ရက်နေတာဝါရောတတ်ဘုန်းကြီးတို့ယောဂီများ လေဖြတ်ထားတဲ့ပုဂ္ဂိုလ်ရက်လို့ရသေးလားမရနိုင်တော့ဘလို့မှဒီမှာရက်တည်လို့မရနိုင်တော့အဲ့ဒီမှာဝါရောတတ်ပဲ အဲ့ဒီလိုထောက်ကန်နေတဲ့သဘောတောင့်တင်းနေတဲ့သဘောဟာဝါယောဓာတ်တွေရွေရှားနေတဲ့သဘောဟာဝါယောဓာတ်တွေလှုပ်နေတဲ့သဘောဟာဝါယောဓာတ်တွေအခုဒီမှာလမ်းတိုင်းလမ်းတိုင်းရွေသဘောရဲ့တင်းသဘောရဲ့တောင်သဘောရဲ့ဒါပဲတွေ့တယ်အဲ့ဒါဝါယောဓာတ်အဲ့ဒီဝါယောဓာတ်ကယုတ်တရားဝါယောဓာတ်ကဗတရားလေအဲ့ဒီလိုရွေသွားတာတင်းသွားတာတောင့်သွားတာလေးကတောင့်သွားတာလေးကိုသိနေတဲ့စိတ်လေးကနတ်တရားအဲ့ဒီတော့လမ်းတိုင်းလမ်းတိုင်းဘာနဲ့ဘာတွေ့လဲ ကဲယုံနဲ့နံတွေ့တယ်ဆိုတော့အမှန်သိတာလားအမှားသိတာအမှန်သိတာနဲ့အမှားဒိဋ္ဌိမစင်ဘူးလားတတန္တရာလုံးကငါသူယောက်ျားမိန်းမပုဂ္ဂိုလ်တ attva ဆိုတဲ့အစွဲအတ္တဒိဋ္ဌိတက္ကာယဒိဋ္ဌိမပြုတ်ဘူးလားဒိဋ္ဌိပြုတ်သွားပြီဒါအမှားမြင်လို့လားအမှန်မြင်လို့လားအဲ့ဒီအမှန်မြင်တဲ့အမြင်ကိုဝိပဿနာတမ္မာဒိဋ္ဌိဉာဏ်ဘာတမ္မာဒိဋ္ဌိဉာဏ်လဲ အဲဒီလိုဝိပဿနာတမာဒိဋ္ဌိဉာဏ်လေးရလာပြီဆိုရင်အဲ့ဒီရလာတဲ့ပုဂ္ဂိုလ်ဟာဆက်ပြီးတော့ဒီဉာဏ်လေးမပြည့်စည်အောင်ဆက်ရှုသွားရမယ်။အဲ့ဒီလိုဆက်ရှုတဲ့အခါဘာဝိတာဘဟုလိကတာတဲ့ဘာဝိတာပွားများနေရမယ်။ဘဟုလိကတာတဲ့ကျိန်ဖန်များစွာအလိလာပြုပြီးတော့နေရမယ်တဲ့။ကျိန်ဖန်များစွာဆိုတာအဆက်မပြတ်ရှုနေရမယ်။ထိုင်ရင်လည်းရှုနေမယ်။ ရက်တဲ့ခံမှလည်းရှုနေမယ်သွားတဲ့ခံမှလည်းရှုနေမယ်လျှောင်းတဲ့ခံမှလည်းရှုနေမယ်လှုပ်ရှားမှု အမူအရာတိုင်းပေါ်ကိုယ်တိုင်းဆန်တိုင်းစားတိုင်းတောက်တိုင်းအကုန်လုံးပြုလုပ်တဲ့မြတ်အမူအရာတိုင်းကိုတတိကပ်ပြီးရှုနေမယ်ဒါကိုဗဟုလိကတာနဲ့တခဏလေးရှုတာလားချိန်ဖန်များစွာလားအဲ့ဒီလိုရှုနေလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာဒိဋ္ဌိဝဓမ္မေတဲ့မျက်မှောက်ဘဝ၌ပင်လျင်တဲ့ ဒိဋ္ဌိဝဓမ္မီမျက်မှောက်ဘဝ၌ပင်လျင်နိဗ္ဗာန်နိဗ္ဗာန်ကိုပါပေတိရစေရောက်စေနိုင်လေဒီမျက်မှောက်အာထုတ်နေစဉ်မှာဘုန်းကြီးတို့ယောဂီများရှုနေပွားနေရင်အာထုတ်နေရင်အခုပြောတဲ့ယုံနာကိုသိတဲ့ညာအကြောင်းကိုကျိုးကိုသိတဲ့ညာအဖြစ်ပြက်ကိုသိတဲ့ညာဒီညာနေအစဉ်စဉ်ညာအားတွေအလုံးရင့်ကျက်ပြည့်စုံပြီဆိုရင်ဖြစ်မှုပြည့်မှုတွေပြတ်ဆဲသွားတယ်အငိမ့်တနိဗ္ဗာန်ကိုယ်တိုင်မျက်မှောက်မတွေ့နိုင်ဘူးလား ဒါဟိုးနောက်ဘဝကြမှာတွေ့မှလားအခုဘဝမှာလားကဲဘုန်းကြီးတို့ယောဂီများအခုဘဝမှာဒီအာထုတ်တဲ့ပုဂ္ဂိုလ်သတိပဋ္ဌာန်တရားအာထုတ်တဲ့ပုဂ္ဂိုလ်အခုဘဝမှာပဲအပယ်လွတ်နိုင်လောက်တဲ့မဉဏ်အထုတွေမရနိုင်ဘူးလားဗျာပါရမီတို့ရှိမယ်ဆိုရင်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတရားမရနိုင်ဘူးလားရနိုင်တယ်ဒါကြောင့်မို့အဲ့ဒီလိုဘာဝိတ္တပုလိကတာ ဒီလိုကြိမ်ဖန်များစွာအလေးလာပြုပြီးအားထုတ်မယ်ဆိုရင်နဲ့နောက်တစ်ချက်ဧကတနေနိသိဏောဝတဏှာတထိုင်တွင်း၌သာလျင်တပ္ပတဝေလုံးစုံသော အသောတရားတို့ကိုခေပိတဝါကုန်ခန်းစေ၍အရဟတံအရဟတဖို့သို့ပါပုဏာတိရစေရောက်စေနိုင်တယ်တဲ့ဒီတိုင်းတတိတတိပဒံတရားကိုဆက်လက်ပြီးတော့ရှုမှတ်ပွားများအားထုတ်ပါတဲ့အဲဒီလိုရှုမှတ်ပွားများအားထုတ်ရင်တဲ့ပါရမီလေးပြည့်စုံမယ်မိမိကိုယ်၌ကလည်းပဲတကယ်ကို ကိုယ်နဲ့အသက်ကိုငဲ့ကွက်မနေဘဲနဲ့ကြိုးစားအားထုတ်မယ်ဆိုရင်တဲ့တထိုင်အတွင်းနဲ့ကိုယဟန္တာထိအောင် ဖြစ်နိုင်တယ်။ဘာထိအောင်ဖြစ်နိုင်တယ်လဲ။ဒါတတိပဋ္ဌာန်တရားအားထုတ်တဲ့ပုဂ္ဂိုလ်ရဲ့ရနိုင်တဲ့အကျိုးဂုဏ်ကြီးပြနေတာ။အကျိုးဂုဏ်တွေကိုပြနေတာဘုန်းကြီးတို့ယောဂီများ။ဒါနဲ့ဆက်ပြီးတော့တထိုင်အတွင်းလေးနဲ့တရားထူးရသွားတဲ့ပုဂ္ဂိုလ်လေးပေါ့။ဘုန်းကြီးတို့ဒါအမျိုးသားတွေဘက်ကမပြဘဲနဲ့အမျိုးသမီးဘက်က အမျိုးသမီးဘက်ကနေပြီးတော့ဘုန်းကြီးတို့ဒီမှာတာရကာလေးတစ်ခုထုတ်ပြီးတော့ပြောမယ်ပေါ့မြတ်စွာဘုရားလက်ထက်ကဘုရားရှင်ကိုရောမြတ်ကြီးရာဇဂျိုမြို့ဝေလွန့်အောင်ကျောင်းတော်မှာတရင်သုံးနေတယ်ဘယ်ကျောင်းမှာတရင်သုံးလဲအဲ့ဒီဝေလွန့်အောင်ကျောင်းတော်မှာတရင်သုံးနေတဲ့အချိန်မှာဗိမသာရမင်းကြီးလှူဒန်းထားတဲ့ကျောင်းမှာအဲ့ဒီလိုတရင်သုံးနေတဲ့အချိန်မှာဗိမသာရမင်းကြီးကတော့မြတ်စွာဘုရားပထမဦးဆုံးကြွလာတဲ့အချိန်ကစပြီးတော့သူဟာသောတာပန်ရိယာပုဂ္ဂိုလ်ကြီးပဲ ဒါပေမဲ့သူ့ရဲ့ဇနီးသူ့ရဲ့မိဖုရားကြီးဖြစ်တဲ့ခေမာဒေဝီမိဖုရားကြီးဟာမြတ်စွာဘုရားထံမသွားဘူးမြတ်စွာဘုရားဟောတဲ့တရားမနာဘူးအေးသူ့ရဲ့နန်းတော်မှာပဲအလှပပြင်ပြီးတော့ပဲဒီလိုပဲလှလှပပချမ်းချမ်းသာသာပဲမိဖုရားစည်းစိမ်တွေကိုအပြည့်အဝခံစားနေအဲ့ဒီခံမှာဘိမသာရမင်းကြီးကသူ့ရဲ့အမြဲတမ်းမြန်နိုးတဲ့ခေမာဒေဝီမိဖုရားကြီးလည်းပဲမြတ်စွာဘုရားရဲ့တရားတော်တွေနားပြီးတော့ သူလိုရဲ့ပဲလွတ်နိုင်လောက်တဲ့ဉာဏ်စင်တန်းလေးကိုရစေခြင်းပါတယ်မိဖုရားကြီးကိုဘယ်လိုတိုက်တွန်းပေမဲ့မရမရတဲ့အခါကလည်းကြတော့ဘိမသာရမင်းကြီးဟာမိဖုရားကြီးနဲ့မြတ်စွာဘုရားကျောင်းတော်ကိုရောက်အောင်မူကြီးမရသေနာပတိများနဲ့တိုင်ပင်ပြီးတော့ကြပြာတွေရေးတတ်တဲ့ပုဂ္ဂိုလ်တွေတေးတတ်တွေရေးတတ်တဲ့ပုဂ္ဂိုလ်တွေတခြင်းတွေရေးတတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုတခါနဲ့ဒီဘုရားရဲ့ကျောင်းတော်ဒီဝေလုံး ကျောင်းတော်ကြီးရဲ့တာယာပုံလှပပုံဝေလုံးဥယျာဉ်ကြီးရဲ့တာယာလှပပုံတွေတခါလဲစာဖွဲ့ပြီးတော့အကုန်လုံးအမှုပညာသေးတွေကိုတခါလဲစုခိုင်းတာအဲလိုအမှုတင်ညာသမားတွေအမှုအမှုပညာသေးတွေကိုစုခိုင်းကခိုင်းဆိုတော့တဖြည်းဖြည်းနဲ့ပရိသတ်တွေတဲကိုဒီဟာတွေကရောက်သွားတဲ့ခါကလာကြတော့လူတွေကလည်းပဲဒီတချင်းကိုဆိုကြဟိုကဆိုကြဒီကဆိုကြဆိုတဖြည်းဖြည်းနန်းတော်ရောက် အဲ့ဒီမှာနန်းတော်တွေရောက်လာတဲ့အခါကျတော့ဒီတချင်းတန်နေဒီကဗျာရွတ်တန်နေဒီတေးထက်ဒီစသည်ဖြင့်ဒီမြတ်စွာဘုရားရဲ့ဝေလုံးကိုကြောင်းတော်ဘွဲ့ဥယျာဉ်တော်ကြီးဘွဲ့တွေကြီးတဲ့ကြားပါများတော့သူစိတ်ဝင်စားလာတယ်။အဲ့ဒီမှာခေမာဒေဝီမိဖုရားစိတ်ဝင်စားလာတယ်။သွားခြင်းနဲ့စိတ်တွေဖြစ်လာ။အဲ့လိုသွားခြင်းနဲ့စိတ်တွေဖြစ်လာတဲ့အခါကလည်းကြတော့ဟိုကဘိမ္မာရမင်းကြီးရဲ့ဆူတောင်းလဲပြည့်။သူကလည်းပဲဟိုကစိတ်ဖြစ်နေတဲ့အချိန်မျိုးမှာ အဲ့ဒီမှာမူကြီးမရသေနာပတိများနဲ့တိုင်ပင်ပြီးတော့ကဲခေမဒေဝီမိဖုရားကြီးကိုဝေလုံဥယျင်တော်ထွက်ဖို့ရအတွက်အာလုံးတောင်းဝန်ယူပြီးတော့ထွက်စီအဲ့ဒီမှာမူကြီးမရသေနာပတိများကိုလည်းပဲမှားလိုက်တာကမြတ်စွာဘုရားကို မဖူးမြော်ရဘဲနဲ့မြတ်စွာဘုရားတရားမနာရဘဲနဲ့မိဖုရားကြီးကိုနန်းတော်ကိုပြန်ပြီးတော့မခေါ်ခဲ့နဲ့အဲ့ဒီမှာအာလုံးအမိန့်ပေးလိုက်တယ်မိဖုရားကြီးကလည်းပါတယ် အဲ့ဒီဝေလုံးကိုကျောင်းတော်ကိုသွားမယ်ဆိုရင်မြတ်စွာဘုရားမရှိတဲ့အချိန်ပေါ့ဘယ်အချိန်မျိုးမှမြတ်စွာဘုရားမရှိလဲဆိုတော့ तू ကလည်းစုံစမ်းထောင်လန်းကြီးတွေလွတ်ပြီးတော့စုံစမ်းတယ်စုံစမ်းပြီးတဲ့အခါမြတ်စွာဘုရားနာနဲ့ဆုံးခံကြွတဲ့အချိန်ကျောင်းတော်မှာမြတ်စွာဘုရားရှိသေးလားအဲ့ဒီအချိန်ကိုအချိန်ကိုတတ်မှတ်ပြီးတော့အဲ့ဒီအချိန်ကိုသွားမယ်ဆိုပြီးသွားလိုက်တာဒါပေမဲ့မြတ်စွာဘုရားရှင်ရဲ့ညံတော်ထဲမှာဒီနေ့ခေမာဒေဝီမိဖုရားကြီးကျောင်းတော်ကိုလာလိမ့်မယ် သူဟာဒီကနေ့တရားထူးရလိမ့်မယ်သူဟာဘိက္ခုနီမှာပြုလုပ်လိမ့်မယ်ဒါကိုမြင်တော်မူတဲ့အတွက်ကြောင့်မို့တရားရမယ့်အရေးကိုမြင်တဲ့အတွက်ကြောင့်မြတ်စွာဘုရားအဲ့ဒီနေ့ဆုံးခံမကြွအောင်ကြောင်းတော်မှာပဲစောင့်အဲ့ဒါမှဝေလုံးကိုဥယျင်တော်လက်ပတ်ကြည့်နောက်ပြီးတော့ဝေလုံးကိုကြောင်းတော်ကြီးလက်ပတ်ကြည့်အဲ့ဒီအချိန်မှာမြတ်စွာဘုရားတရင်သုံးနေတာရှိပါတယ်ဗျာမြတ်စွာဘုရားကိုသွားပြီးတော့ဖူးမြော်ကြောဖို့ဆိုပြီးတော့မူကြီးမယာသေနာပတိတွေကအဲ့ဒီမှာမြတ်စွာဘုရားတန်ခေါ်လာဒါပေမဲ့ तू မလိုက်ချင်းပေမဲ့လို့မြတ် မင်းကြီးရဲ့အမိန့်တော်ဆိုတော့ဘလို့မှမတတ်နိုင်ဘူးမြတ်စွာဘုရားစီသွားအဲ့ဒီမှာဘုရားထံသွားတဲ့အခါ तू မသွားခြင်းနဲ့အကြောင်းအရာကမြတ်စွာဘုရားကအလှပတွေကိုချိုးချိုးနှိမ့်နှိမ့်နေအပြင်ဟောကြားတယ်အဲ့ဒီပုဂ္ဂိုလ်တွေကိုအပုတ်ကောင်ကြီးဆိုပြီးတော့နှိမ့်နှိမ့်ချချဟောကြားတယ်ဒါကြောင့်မို့မြတ်စွာဘုရားတန်သွားရင်လည်းငါ့ကိုနှိမ်ချဟောမှာပဲဆိုပြီးတော့အဲဒီမှာ तू မသွားလို့တာအဲလိုဆိုတော့အဲဒီမှာမြတ်စွာဘုရားတန်ကိုမသွားမဖြစ်လို့အခုသွားရပြီဆိုတဲ့အခါကျတော့ သွားရင်သွားရင်နဲ့မြတ်စွာဘုရားထံရောက်မြတ်စွာဘုရားကနေမိတယုတ်ဖန်ဆင်းထားတယ်ခေမာဒီဝီမိဖုရားတဲ့အစာပေါင်းများစွာလှပတဲ့အမျိုးသမီးအဲလှပတဲ့အမျိုးသမီးကိုမြတ်စွာဘုရားကသူ့အနားလေးမှာရက်တောင်ခံပြီးတော့ခစားနေတယ်ရက်တောင်ခတ်ပေးနေတယ်ပုံစံကိုဖန်ဆင်းထားလိုက်တယ်အဲဒီမှာခေမာဒီဝီမိဖုရားကြီးကမြတ်စွာဘုရားကြောင်းတော်တဲ့ဝင်ကန္နာကုတိတဲတဲရောက်တဲ့အခါကျတော့ဟဲ့မြတ်စွာဘုရားကအလှပတွေကိုနှိမ်နှိမ်ချိုးချိုးနှိမ်နှိမ်ပြောတယ်လို့ပြောတယ် အခုသူ့ရဲ့အနမ်းမှာရှိတဲ့မိန်းကလေးဟာလည်းပဲငားတဲ့တောင်စာပေါင်းများစွာလှပနေပါလားအဲဒီမှာစိတ်အာရုံရောက်သွားတယ်မြတ်စွာဘုရားတန်အာယုံမရောက်ဘူးနော် သူစိတ်ကဟိုကမြတ်စွာဘုရားဘေးမှာရက်လေခတ်နေတဲ့အမျိုးသမီးပေါ်မှာအာယုံရောက်နေတာအဲ့ဒီအာယုံရောက်နေတဲ့အချိန်မှာမြတ်စွာဘုရားရှင်ကိုရောင်မြတ်ကြီးကသူ့ရဲ့အဋိဋ္ဌာန်နဲ့အဲ့ဒီအမျိုးသမီးရဲ့အရေးအဆင်းတွေတဖြည်းဖြည်းချင်းတဖြည်းဖြည်းချင်းရင့်ရော်ရင့်ရော်လာတဲ့အရေးအဆင်းတွေပြောင်းသွား ဘုန်းကြီးတို့ယောဂီများရောဒီနေ့တနေ့ကုံတိုင်းတနေ့ကုံတိုင်းမိမိရဲ့ခန္ဓာကိုယ်ရဲ့အရေးစင်းတွေဟာနုပြိုလာတာလားရင့်ရော်လာတာလားအေးအခုဒီမှာဘုရားလက်တွေ့မြတ်စွာဘုရားကရင့်ရော်လာပုံလေးကိုပြတဖြည်းဖြည်းတဖြည်းဖြည်းရင့်ရော်ရင့်ရော်ဒီ16နှစ်သမီးအရွယ်လေးကအသက်20အသက်20က25 25က30အဲ့လိုအဆင့်ဆင့်ပြောင်းလဲသွားပြီးနောက်ဆုံးအသက်80 80အရွယ်ကြီး အဲအဲ့ဒီကနေမှတဖြည်းဖြည်းအိုရာကနေနာနာရာကနေတခါနဲ့ဒီနေရာနဲ့ပုံကျပြီးတော့သိဆုံးပြီးတော့အယိုးစုပုံစံကိုပြလိုက်တာအဲ့ဒီကြတော့မှခေမာဒေဝီမိဖုရားဟာဘလောက်ပဲလှလှတနေ့ဒီလိုပဲဖြစ်ကြရမှာပါလားဆိုတာတန်ဝေကညာနေဖြစ်တာအဲ့ဒီအချိန်မှာမြတ်စွာဘုရားတရားဟောတာအဲ့ဒီမှာတရားဟောလိုက်တဲ့အခါကျတော့မြတ်စွာဘုရားရဲ့တရားတော်ရင်နာခန္ဓာဉာဏ်စိုက်ပြီးတော့ရှုပွားအထုတ်တဲ့အခါကျတော့သောတာပန်ဖြစ်အဲ့ဒီမှာမြတ်စွာဘုရားထံမှာတခါလေ ဘေကုဏီမဝက်ခွင့်တောင်းပြီးတော့အဲ့ဒီမှာဘေကုဏီမပြုတော့တာပါအဲ့လိုဘေကုဏီမပြုသွားပြီဆိုတဲ့သတင်းစကားကိုအဲ့ဒီဗာရာဏသီတစ်မျိုးလုံးတစ်ခါနဲ့ပြန့်နှံ့သွားတဲ့အခါကလည်းကြတော့သူ့ရဲ့မိတ်ဆွေတငယ်ချင်းဖြစ်တဲ့တထေသမီးဖြစ်တဲ့ဝိဇယဆိုတဲ့အမျိုးသမီးလေးသူကလည်းတိတ်ကိုဗာရာဏသီမြို့မှာအင်မတန်ချမ်းသာတော့အချွေရံမြောင်များစွာနဲ့နေရအဲ့ဒီမှာစဉ်းစားတယ်သူ့တငယ်ချင်းဟာမိဖုရားစည်းစိမ်ဆိုတာငိမိမိတို့အမျိုးသမီးများမှာတော့ အမြင့်မြတ်ဆုံးစည်းစိမ်ပဲဒီလောက်အမြင့်မြတ်ဆုံးစည်းစိမ်ကြီးကိုစွန့်လွတ်ပြီးတော့ဘိက္ခုနီမှာပြုလုပ်တယ်ဆိုတော့ဘိက္ခုနီမှာစည်းစိမ်ကမိဖုရားစည်းစိမ်နဲ့မြင့်မြတ်လို့သာဖြစ်ရမယ်အဲဒီတော့သူတောင်မိဖုရားစည်းစိမ်ကိုစွန့်လွတ်ပြီးတော့ဘိက္ခုနီမှာပြုလုပ်ရင်ငါလည်းပဲတထေသမီးစည်းစိမ်ကိုစွန့်လွတ်ပြီးတော့ဘိက္ခုနီမှာပြုမယ်ဆိုပြီးတော့အဲဒီမှာမိဘများထံခွင့်တောင်းတာမိဘများကလည်းပဲသမီးလေးကတူးတယ်ဆိုတော့ခွင့်မပြုနိုင်ကြအောင် အဲဒီလိုသမီးလေးတူရဲဆိုတော့ခွင့်မပြုနိုင်ကြဘူးခွင့်မပြုနိုင်ပေမဲ့လို့လည်းပဲသူကလည်းဇွဲကောင်းကောင်းနဲ့တခါလေဆန္ဒပြပြီးတောင်းဆိုတဲ့အခါကျတော့နောက်ဆုံးခွင့်ပြုရအဲလိုခွင့်ပြုတဲ့အခါကလည်းကျတော့ကြီးကြီးကျယ်ကျယ်ခန်းခန်းနာနာအဲဒီမှာကျောင်းတော်ကိုဘေကုဏီမပြုဖို့အတွက်ကျောင်းတော်ပို့ဆောင်ခေမာဒေဒီဘေကုဏီမကြီးထံမှာသွားအနှင်းခေမာဒေဒီဘေကုဏီမကြီးကနေပြီးတော့အဲဒီသူ့ရဲ့မိတ်ဆွေဖြစ်တဲ့ဝိဇေယအမျိုးသမီးလေးကိုတခါလေဘေကုဏီမပြုလုပ်ပေးလိုက်တယ် အဲလိုဘေကုဏီမှာပြုလုပ်ပြီးတဲ့အခါကလည်းကြတော့ချက်သမီးတဲ့သာသနာတော်ဘောင်ဝင်ရောက်လာပြီဆိုရင်တော့ချက်သမီးဒီလိုလေးနေုံနဲ့မပြီးဘူးတရားအကျင့်မြတ်တရားတွေကျင့်ရမယ်ဆိုတော့ဒီလိုဆိုရင်ကြင်ကြံအထုနည်းတွေပြောပါဆိုတော့မှအဲ့ဒီမှာခေမာဒေဝီမိဖုရားကြီးကခုဘုန်းကြီးတို့ယောဂီများကြင်ကြံအထုနေတဲ့ခန္ဓာကိုယ်ကစပြီးတော့မိမိရဲ့ခန္ဓာကိုယ် ဖြစ်မှုပြမှုသဘောတွေကိုသိမြင်အောင်အဲဒီမှာညွှန်ကြားပေးတယ်။အဲဒီမှာရှုမှတ်ပုံပွားများအထုပ်ပုံတွေကိုညွှန်ကြားပေးတယ်ဒီသတိပဋ္ဌာန်ကျင့်စဉ်တွေအတိုင်းပေါ့။အဲဒီလိုရှုမှတ်ပွားများအထုပ်ပုံတွေကိုညွှန်ကြားပေးပြီးတော့တင့်တော်တဲ့သင်္ကန်းကျောင်းလေးမှာနေရာချထားပေးလိုက်တယ်။အဲလိုနေရာချထားပေးလိုက်တဲ့အခါကလည်းကြတော့အဲဒီသင်္ကန်းကျောင်းလေးထဲမှာရောက်ခေမာထေရီဘေကုဏီမကြီးခေမာထေရီဘေကုဏီမကြီးထံကနေပြီးတော့သင်ယူခဲ့တဲ့ဒီသတိပဋ္ဌာန်နိလန်အတိုင်းသူရှုမှတ်ပါလေ အဲ့လိုရှုမှတ်ပွားများအထုတ်ပေမဲ့မိမိရဲ့အသက်နဲ့အမျှပြင်ပလောကလူဘုံလောကမှာပျော်ပျော်ရွှင်ရွှင် နေလာခဲ့ထိုင်လာခဲ့တာဆိုတော့ဒီစိတ်ကလေးကိုအခုစူးစီးတဲ့အခါမှာ လွယ်သလားခဲရင်သလားဗျာခဲရင်တယ်စိတ်လေးကိုစူးစီးဖို့ဆိုတာအင်မတန်ခက်ခဲပါတယ်အင်မတန်ကိုခက်ခဲပါတယ်အဲဒီတော့စိတ်လေးစူးစီးလို့မရအောင်သူရှုမှတ်တဲ့အာယုံပေါ်မှာရှုတယ်ရှုလို့မရဘူးတင်တယ်တင်ကြည့်လို့မရဘူး အဲ့ဒီမှာစိတ်တွေကထွက်တဲ့ခါကျတော့ထိုင်တာဒီလောက်လည်းပဲကြာကြာထိုင်နေခဲ့တာမဟုတ်တော့အိမ်မှာလိုမှုရတွေဘာတွေလည်းမပါဘူးအောက်ချမ်းကင်းပေါ်မှာထိုင်ရတာဆိုတော့အဲ့ဒီမှာအောက်ပိုင်းကလည်းဝေဒနာတွေအလယ်ပိုင်းကလည်းဝေဒနာတွေအထက်ပိုင်းကလည်းဝေဒနာတွေမလာဘူးလားဗျာအဲ့ဒီမှာဝေဒနာတွေလာပြန်တော့လည်းပဲဝေဒနာနုပဒနာနည်းနဲ့ရှုတယ်ဒါပေမဲ့ဝေဒနာကမပြောက်ဘူးဒါကြောင့်လေသူ့ရဲ့ရှုမှတ်မှုတမာရီအားအားကောင်းသလားအားသေးသလား အားသေးသေးတယ်အခုမှတမာရီထူထောင်ဆုံးရှိသေးတယ်တမာရီမရသေးဘူးဘုန်းကြီးတို့များသောအားဖြင့်ချိုးချိုးပုဂ္ဂိုလ်များကအခုဝေဒနာတွေပေါ်တယ်မှတ်လိုက်တယ်ပျောက်သွားတယ်ပြောတယ်တကယ်တမ်းကျတော့စပြီးတော့တမာရီထူထောင်စမှာဘလို့မှပျောက်ဖို့မရှိသေးဘူးတိုးဖို့ပဲရှိတယ်ဝေဒနာရှုလေတိုးလေရှုလေတိုးလေတိုးဖို့ပဲရှိတယ်အဲ့ဒီမှာဒီဝေဒနာတွေကတိုးတိုးလာတဲ့ကစိတ်ကလည်းထွက်တယ်ဝေဒနာကလည်းတက်တယ်ဆိုတော့စိတ်ရောကိုယ်ရောမဆင်းရဲဘူးလား ဆင်းရဲကိုယ်ကိုဆင်းရဲလာပြီဆိုတော့ဒီသာသနာတော်ဘောင်မှာ तू ပျော်သလားမပျော်ဘူးလားပျော်ပါဘူးပျော်သာသနာတော်ဘောင်မှာမပျော်တော့ဘူးငါဒီလိုသာလုပ်နေရမယ်ဆိုရင်မဖြစ်တော့ဘူးပင်ပန်းပြီစိတ်ကလည်းစူးစီးလို့မရအောင်တမာတိထူထောင်လို့လည်းမရအောင်ဝေဒနာတွေကလည်းတက်အဲတော့ငါလူဘုံလူလောကမှာနေပြီးတော့ဒါနာကောင်းမှုသီလကောင်းမှုလေးလောက်စောင့်ထင်းရင်လည်းပဲငါမှကုသိုလ်ဖြစ်နေတာပဲငါလူထွက်မှဖြစ်မယ်ဆိုပြီးတော့အဲဒီမှာသင်္ကန်းเจ้าဘဝကနေဆင်းလာတယ် အောက်ရောက်ပြန်တော့လည်းပဲစဉ်းစားတယ်ငါဒီသာသနာတော်ဘောင်ရောက်ဖို့ဆိုတာမိဘများထံကခုနှစ်ရက်တိုင်တိုင်အစာမစားရေမတောက်ဖင်းနဲ့ငါဆန္ဒပြပြီးတော့မှဒီသာသနာတော်ဘောင်ကိုရအောင်ယူခဲ့ရခက်ခက်ခဲခဲယူလာခဲ့ရတဲ့ငါဘဝကိုငါဒီတိုင်းကြီးနဲ့ဒီလောက်ကလေးနဲ့တော့ငါအရှုံးမပေးဘူးငါပြန်ပြီးကြိုးစားမယ်အဲဒီတော့စိတ်ကပြန်ပြီးတော့တိုးတက်လာစိတ်ဓာတ်တွေမြင့်တက်လာတဲ့ခါကျတော့ကြောင်းပေါ်ပြန်တက်ပြန်ပြီးတော့အထုတ်ပြန်တယ်အဲဒီလိုနဲ့သူဟာ စိတ်ဓာတ်တွေကျသွားလိုက်အောက်ကိုပြန်ဆင်းလာလိုက်စိတ်ဓာတ်တွေပြန်ပြီးမြင့်တင်လိုက်ပြန်ပြီးတော့တိုးတက်လာလိုက်ဘုန်းကြီးတို့စပြီးတော့ဘုန်းကြီးတို့ကိုယ်တိုင်ပေါ့တရားအထုတ်တုန်းကဒီတိုင်းပဲစိတ်တွေဖြစ်ခဲ့ငါတော့ပြန်မထင်ပါရဲ့ငါတော့ပြန်မထင်ပါရဲ့ရိတ်တာထဲမှာပြန်မထင်ပါရဲ့ကို့မှာလည်းပါလာတာဗာလေးပါလာလို့ဆိုသင်္ကန်းလေးတစ်စုံအပူပါလာတယ်ဆွဲအိတ်ကလေးနဲ့ အဲ့ဒီမှာမိမိရေလေးသင်ပိုင်လေးတွေခောက်ခောက်ပြီးတော့ပြန်တော့မယ်ပေါ့တကယ်လည်းပိတ်လေးတွေထက်ပိတ်လေးတွေထက်ပြန်တော့မယ်စဉ်းစားပြန်တယ်ငါဒီကနေပြန်တယ်ကြီးမဟာစီရိတ်တာကျောင်းတဲ့ကြီးက24ဧကရှိတယ်အဲ့ဒီကနေပြန်ရင်ဝင်ပေါက်ကတပေါက်တည်းပဲရှိတယ်ထွက်လေဒီတပေါက်ပဲတွေ့ရငါအိမ်လေးဆွဲသွားဆွဲပြီးထွက်သွားရင်ဟိုရွှေဘွားကိုတော်လေးထွက်ပြေးပြီဆိုတာငါတော့နာမည်ပြတ်တော့မှာပဲ ရွှေဘူးကိုတော်လေးထွက်ပြေးပြီဆိုတော့ငါနာမပြတ်တော့မှာပဲမဖြစ်သေးပါဘူးလေဆိုပြီးဒီကကိုကကိုတကအိလေးဘေးချပြီးတော့ဟိုကလည်းအချက်ပေးတုံကလည်းခောက်တယ်ခောက်လိုက်တဲ့ကပေါ့ဓမ္မယုံမတက်သွားပြန်အာထုအဲ့ဒီလိုနဲ့ဒီလိုအာထုလို့မရနောက်ရရောက်ပြန်ဒီလိုပဲပြန်ကျင်စိတ်တွေပေါ့အဲ့လိုပြန်ကျင်စိတ်တွေပေါ့လို့ကိုပစ္စည်းလေးတွေကိုကကိုပြန်ပြီးထက်အဲ့ဒီအချိန်မှာပဲဟိုကအချက်ပေးတန်ချောင်းကခောက်ပြန်ဘေးကပုဂ္ဂိုလ်တွေကတကလည်းထွက်ကြပြီးတကပေါ့ဒီဂျိုးချောင်းနဲ့ပိတ်ပြီးတော့ထွက် ကိုလည်းပဲမဖြစ်သေးပါဘူးလေသူတို့နောက်ကလိုက်သွားပြန်ရောအဲ့ဒီလိုနဲ့တရေတရေတရေတရေနဲ့အဲ့ဒီလိုနဲ့ဘုန်းကြီးဟာ15ရက်ကြာဘယ်နှရက်ကြာ15ရက်ဘာတမာရီမှမရအောင်15ရက်ကြာဘာတမာရီမှမရအောင်ဒါကိုကကိုဝန်ခံပြောတာနော် ကိုယ်တိုင်အဲ့ဒီမှာဆိုရင်အဆက်မပြတ်အားထုတ်နေရတာအဆက်မပြတ်မှဟိုမှာနောက်ကယောဂီဒိန်းကခေါင်းလှုပ်လှုပ်ပြန်ပြီးခြေလှုပ်လှုပ်ပြန်ပြီး ခဏခဏလှည့်လို့လေအဲဥစဉ်ဒီလောက်လှည့်နေလို့တမာတိဖြစ်ပါမလားဆိုတာဖြစ်တာအဲတော့အဲ့ဒီလိုကြိုးစားခဲ့ရတယ်ဈဉ္ညာချင်းရောက်ရင်လည်းဈဉ္ညာရှောက်မှထိုင်ချင်းရောက်လည်းထိုင်ရှောက်မှနဲ့လို့ရအဲ့ဒါတောင်မှစိတ်ကတခါလေစိတ်တွေကစူးစီးလို့မရတဲ့ခါကျတော့ဘာတမာတိမှမရအောင်နောက်ကြတော့မှကမ္မထမ်းဆရာကနေပြုပြင်ပေးလိုက်တဲ့ခါကျတော့မှကိုဈဉ္ညာလျှောက်ပြီးကြိုးစားခဲ့ဘယ်လိုကြိုးစားခဲ့လဲအဲဒီမှာဈဉ္ညာအမှတ်ကိုကြာကြာနာနာတပါးနဲ့သွားပြီးတော့တနေရာမှာသွားပြီးတယောက်တည်းလျှောက် အဲဒီမှာတလန်းချင်းတလန်းဆုံးလိုက်တလန်းမှတ်လိုက်တလန်းဆုံးတလုံးတလန်းဆုံးလိုက်နောက်တလန်းအသစ်မှတ်လိုက်တလန်းဆုံးလိုက်နေအဲဒီလိုနဲ့တလန်းချင်းတလန်းချင်းမှတ်ရင်းနဲ့စိတ်ကဘယ်မှမသွားတော့ဘူးဒီဘက်ခြေပေါ်ရောက်လိုက်ဟိုဘက်ရောက်လိုက်ဒီဘက်ရောက်လိုက်ဟိုဘက်ရောက်လိုက်နေနောက်ကြတော့ဒီပုံမှာလဲစိတ်ကမြဲသွားရောနေလိုက်မြင်လိုက်နေလိုက်မြင်လိုက်နေလိုက်မြင်လိုက်နေဘိုင်စကယ်စီးလို့ဖြစ်သွားတယ်။ဖာစီးတယ်လို့လဲဘိုင်စကယ်ဆိုတာစပိန်ပေါ့စပိန်ကိုစီးတဲ့အခါမှာတစ်ဖက်ကိုခြေနှင်းကိုနင်းချလိုက်ရင်နောက်တစ်ဖက်ကဘာဖြစ်လာလဲမြောက်ပြီးကြွလာ အဲ့ဒီဘက်ကိုနင်းချလာရင်နောက်တစ်ဘက်ကမြောက်ပြီးကြွလာအဲ့ဒီမှာကိုယ့်ရဲ့ဒီမှာနင်းသွားနေတဲ့ကြမ်းနေနင်းသွားနေတဲ့မြေတွေဟာကိုလှမ်းတော့မယ်ဆိုရင်သူကမြင့်ပေးလိုက်ပြန်ပြီကိုကနင်းချလိုက်ပြန်ပြီနှိမ့်ချသွားပြန်ပြီဟိုဘက်ကမြေလေးကမြင့်ချမြင့်တက်လာပြန်ပြီအဲ့ဒီမှာအော်မြတ်စွာဘုရားတောထွက်တော်မူစဉ်အချိန်ကာလတုန်းကသူ့ရဲ့မြင်းခွာအောက်ကပထမကြာပန်းတွေကအောက်ကခံခံပေးတယ်လို့ဆိုတယ်။အော်အခုလည်းပဲကြည်စမ်း ငါခြေတော့နင်းမဲ့နေရာတိုင်းနေရာတိုင်းကမြေတွေကကျန်းတွေကငါ့ကိုမြင့်မြင့်ပေးနေတာပါလားဆိုတဲ့စိတ်ထဲမှာစိတ်အားတွေတက်လာအဲဒီမှာဆက်လျှောက်တဲ့ခါကျတော့ငြိမ်ငြိမ်ငြိမ်ငြိမ်တိမ့်တိမ့်တိမ့်တိမ့်နဲ့နာရီတွေဘယ်လိုကုံလို့ကုံသွားမှမသိတော့ခြေတော့ဆိုတဲ့တံလည်းမရှိတော့သူ့ဟာသူရွေ့နေတဲ့သဘောတောင့်တင်းသွားတဲ့သဘောဒါပဲသိတော့တယ်အဲ့ဒီကစပြီးတော့မှနောက်ရက်မှဘုန်းကြီးတရားလျှောက်เสียရအဲ့ဒီကြမှာရတော့တယ်ပထမရက်ဒီမှာလျှောက်เสียရမရှိဘူး စိတ်တွေဘာဖြစ်နေလဲအထွက်တွေများနေတယ်ဝေဒနာတွေတက်နေတယ်ဝေဒနာကိုလည်းမနိုင်ရှုမှတ်လို့မရဘူးအခုဒီဝိဇ္ဇာထေရီမာလေးဟာစိတ်ဓာတ်တွေကြားပြီးတော့ထွက်တော့မယ်ဆိုတာလို့ဘုန်းကြီးလည်းထွက်ပြေးဖို့အချိန်ချင်းကြိုးစားခဲ့တယ်အဲ့ဒီလိုနဲ့ကြိုးစားရင်ကနေကြိုးစားရင်ကနေအဲ့ဒီမှာကမ္မဋ္ဌာန်းဆရာရဲ့ပြုပြင်မှုလေးနဲ့ပြုပြင်ပြီးတော့အားထုတ်သွားတဲ့အခါစိတ်အားတွေတက်ပြီးတော့အဲ့ဒီကနေပြီးတော့မှတတိတမာတွေအားတွေကောင်းပြီးတော့ဝိပဿနာဉာဏ်လေးတွေဆက်ဆက်ဖြစ်တာ။ အဲ့ဒီမှာဒီဝိဇ္ဇယထေရီမာလေးဟာလည်းပဲဒီလို၄၅ချိန်လောက်စေတတိကြလိုက် လူထွက်မဲ့ဖြစ်လိုက်စေအားလေးကိုတစ်ခါပြန်ပြီးမြင့်တင်လိုက်ပြန်ပြီးသင်္ကန်းချောင်းလေးပေါ်ပြန်တက်အားထုတ်လိုက်နောက်ဆုံးတော့ငါတော့မတက်နိုင်တော့ပါဘူးငါရဲ့ဥပိ္ပစေဆရာဖြစ်တဲ့ခေမာထေရီဘေကုဏီမကြီးထံငါသွားမှပဲဆိုပြီးတော့ခေမာထေရီဘေကုဏီမကြီးထံသွားပြီးသူ့ရဲ့စိတ်ဓာတ်တွေသူ့ရဲ့ဒီမှာစူးစီးလို့မရလို့သာသနာတော်ဘောင်မပျော်မှု့တဲ့အကြောင်းအရာတွေကိုအဲဒီမှာတင်ပြတဲ့အခါကာလကြတော့မှအဲဒီမှာ ဇာတိဇရာပြာတိမရဏဆိုတဲ့အဲ့ဒီဘေးလေးပါးကိုဒီခေမာဒေဒီဘေကုဏီမကြီးကဟောပြဇာတိဘဝတစ်ခုရလာဖို့အတွက်ဘယ်လိုဒုက္ခတွေဖြစ်ခဲ့ရလဲဘဝရလာပြန်တော့လည်းပဲအဲ့ဒီမှာဇရာတပြေးပြေးအိုးလာတယ်ဘုဒုက္ခတွေနောက်ပြီးတော့ဗျာတိနာဒုက္ခတွေနောက်ဆုံးတစ်နေ့သိရမယ့်ဒုက္ခတွေအဲ့ဒီဘေးဒုက္ခတွေအကြောင်းတွေကိုတန်ဝေကဖြစ်အောင်ပြောတယ်ပြောပြီးတဲ့အခါကလည်းကြတော့မှအဲ့ဒီမှာဘယ်လိုရှုရမလဲဘယ်လိုရှုရမလဲ ဘုန်းကြီးတို့တတိပဋ္ဌာန်အနည်းနဲ့ပြောမယ်ဆိုရင်အသေးစိတ်တမ္ပဇင်မိုင်းကိုပြောလိုက်တာ။အဲဒီမှာတမ္ပဇင်မိုင်းကိုရှုမှတ်ပုံလေးတွေပြောပြီးသင်ပြပေးလိုက်တယ်။အဲလိုသင်ပြပေးလိုက်တာကိုတည်တည်ချာချာနားဆိုင်ပြီးတော့ဝိဇ္ဇာထေရီမလေးကမှတ်သားပြီးတော့အဲဒီခေမထေရီသူ့ရဲ့ဥပိ္ပဇေဆရာထံကနေအပြန်မှာလက်အုပ်ချီတာကစားဥချတာကစားတတိမလို့တော့အဲဒီကနေပြီးတော့ရက်တော်လည်းပဲမတ်တထားတော့ထားတယ်ထားတယ်ထားတယ်အစဉ်စဉ်တဆင်ပြီးတဆင်တဆင်ပြီးတဆင်ကျွတ်သွားပုံ ရမ်းမိတဲ့အခါရက်တယ်ရက်တယ်တစ်ဖက်ကိုလှည့်တဲ့အခါလှည့်တယ်လှည့်တယ်ရမ်းမိတဲ့အခါရက်တယ်နောက်ပြီးတော့မှသူ့ရဲ့ဒီမှာခြေလမ်းတိုင်းခြေလမ်းတိုင်းကိုသတိကပ်ပြီးသွားတယ်နောက်သူ့သင်္ကန်းရောက်မှတက်တော့လည်းပဲညာတက်တယ်ဖဲတက်တယ်အဲ့ဒီကနေသူ့ရဲ့တရားထိုင်မဲ့နေရာလေးရောက်တော့ရက်တယ်ရက်တယ်ထိုင်ရင်တော့ထိုင်ရင်လည်းထိုင်ချတော့ထိုင်နေအဲ့ဒီမှာသူ့ရဲ့ပြုဝယ်ကိစ္စလေးတွေအလုံးပြုပြီးတော့ငါတရားမတွေ့မချင်းဒီအထိုင်ကိုငါမဖြစ်တော့ဘူးဆိုပြီးတော့အဲ့ဒီမှာစောက်တည်လိုက်တယ် ပြောရရင်ဒိဋ္ဌံလိုက်တယ်ပေါ့အဲ့ဒီမှာစောင့်တည်ပြီးတော့တရားရှုမှတ်လိုက်တာအဲ့ဒီလိုရှုမှတ်လိုက်တဲ့အခါကျတော့မှဒီမှာဝိရိယစိုက်ပြီးတော့သူကတရားမတွေ့မချင်းဣရိယာပုကို ပြင်လဲမပြင်ဘူးပြောင်းလဲမပြောင်းဘူးရွှေလဲမရွှေဘူးထားလဲမထားတော့ဒီတိုင်းအာထုတော့မယ်ဆိုပြီးဆက်ပြီးအာထုတဲ့အခါကလည်းကြတော့မှတတိအားတမာရီအားတွေအဲ့ဒီမှာတတိအားတမာရီအားတွေကောင်းလို့ဝိပဿနာဉာဏ်နေစောစောကပြောတယ်ယုံနာအဖြစ်အပျက်သဘောတွေသိဝိပဿနာဉာဏ်နေအစဉ်စဉ်တက် တဲ့တဲ့ကနောက်ဆုံးဖြစ်မှုပြမှုပြဆဲတဲ့ငြိမ့်တဲ့နိဗ္ဗာန်ဖြစ်တဲ့သောတပတ္တိမဉ္ဇဏ်ပူညာဆက်ရောက်သောတပန်ဖြစ်အဲဒီကနေဆက်လက်ပြီးတော့ပြန်ရှုအဲဒီကဥရိယဗျာဉာဏ်အဲဒီကနေပြီးတော့ဆက်လက်ပြီးတော့ရှုဝိပဿနာဉာဏ်နေတဲ့သဂရကံမိမဉ္ဇဏ်ပူညာဆက်ရောက်သဂရကံဖြစ်အဲဒီကနေပြန်ရှုအဲဒီကနေပြီးတော့ဆက်လက်ပြီးတော့ရှုလို့အနာကံဖြစ်အဲဒီကနေဆက်လက်ပြီးတော့ရှုလို့အဲဒီမှာအရဟတမဉ္ဇဏ်ပူညာဆက်ရောက်ပြီးတော့ယဟန္တာဖြစ်သွားတယ်တထိုင်နဲ့ယဟန္တာဖြစ်ဘယ်နှထိုင်နဲ့လဲ တထိုင်နဲ့ယဟန္တာဖြစ်တယ်ဆိုတာဒါတတိပဋ္ဌာန်တရားရဲ့ဂုံကြီးပဲ။ဘာရဲ့ဂုံကြီးလဲ။အေးဒီတတိပဋ္ဌာန်တရားကိုတခါလဲဇွဲကောင်းကောင်းနဲ့ကြိုးစားပြီးရှုမှတ်ပွားများအားထုတ်တဲ့အတွက်ကြောင့်မို့တထိုင်အတွင်းနဲ့ယဟန္တာထိအောင်မဖြစ်နိုင်ဘူးလားဗျာ။အေးဒါကြောင့်မို့အပယ်ဆင်းရဲဖြစ်တဲ့သောတပတ္တိမဉ္ဇဏ်ပူဉ္ဇဏ်ဆက်ရောက်ပြီးတော့အပယ်ဆင်းရဲတွေကရောမလွတ်နိုင်ဘူးလား။ယဟန္တာဖြစ်ပြီးတော့ဆင်းရဲအလုံးကလည်းပဲမလွတ်မြောက်နိုင်ဘူးလား။ ကဲဆိုလိုက်တထိုင်အတွင်းအပေကင်းဖြစ်ချင်းယဟန္တာတထိုင်အတွင်းအပေကင်းဖြစ်ချင်းယဟန္တာဆိုလိုက်စမ်းပါနှစ်ခေါက်လောက် တယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့တတိပဋ္ဌာန်လမ်းစဉ်အတိုင်းပေါ်ရန်အာယုန်လေးတွေကိုလိုက်ပြီးရှုမှတ်ပွားများအားထုတ်ရင်ဘုန်းကြီးတို့ဝိပဿနာတမ္မာဒိဋ္ဌိဆိုတဲ့အမှန်တိုင်းသိတဲ့ဉာဏ်လေးမပေါ်နိုင်ဘူးလားအဲ့ဒီဉာဏ်ကနေဆက်ပြီးတော့ရှုမှတ်ပွားများအားထုတ်သွားမယ်ဆိုရင်တဲ့ဘာဝိတာပွားများအသိရှိသောဘုံလိကတာကျိန်ဖန်များစွာလိလာ ပြုအပ်သည်ရှိတော်တဲ့ အဲလိုဆက်လက်ပြီးတော့ပွားများအားထုတ်သွားလို့ရှိရင်တထိုင်အတွင်းမှာတရားမရနိုင်ဘူးလားဗျာဒါကြောင့်ဧကတနေနိသိဏောဝတနေယတထိုင်အတွင်း၌သာလျင်တဘာတဝေလုံးစုံသောအသောတရားတို့ကိုခေပိတဝါကုန်ခန်းစေ၍အရဟတံအရဟတဖို့သို့ဘာပုနာတိကောင်းစွာမသွေရစေရောက်စေနိုင်ပါပေတည်း အလုံးတရားနာပရိသတ်ပေါင်းသူတော်ကောင်းတို့သည်ယနေ့နာကြားရတဲ့တရားတော်လာတိုင်းတထိုင်အတွင်းနဲ့ပဲတရားသိဉာဏ်တို့တွေရအောင်ကျင့်ကြံပွားများအားထုတ်နိုင်ကြပြီလျင်အာလုံသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။